အာရဏတော်2538ခုကောဇာတကရ1356ခုနှစ်ဥဒုဟေမန္တဆောင်းလရာသီနတ်တော်လာပြီကျော်9ရက်နေ့ညရန်ကုန်တိုင်းရန်ကုန်မြို့ရွှေဖုံးခွင့်စေတော်များကြီး၏ရေမြင်တော်ဓမ္မယုံဓမ္မပိမှန်တော်မြတ်အတွင်တိုင်း 15ကြိမ်မြောက်ခြေရင်ကျင်းပအပ်သောဝိပဿနာဓမ္မသဘင်တော်မြဝေဟောကြားအသည့်သုတ်တန္တပိတကဘုဒ္ဓဂာနိကေဇာတကပါဠိအထာကထာ950ဇတ်တော်အဝင်အပါစုရဓမ္မပါဠဇတ်ခေါ်တွေးနဲ့ရေးတဲ့သာသနာတရားဒေသနာတော်ယနေ့ဟောနာကြည်ညိုကြမှာကတွေးနဲ့ရေးတဲ့သာသနာ ပါတယ်လေဒုတရားဒေသနာဟောကြားမိဖြစ်၍တရားတော်ပိုင်ရှင်ဘုရားသခင်ဤသာသနာတော်အုံမြင့်ချခဲ့ပုံဆိုတဲ့ဂါထာဖြင့်ဘုန်းကြီးတို့ကဓမ္မပလင်ဖွင့်ပါမယ်သောတာဂရေဇရာတိကာရုရိရံအတ္တာတိဘူမိပရာဇိအသမန္တမတ္တာတိဒါနံ မေရုပမနာမရိကိသသာမောလီတိတာခေတရကတိကတရနယနံအဒါတိသောတောငါတို့ကိုယ်ွယ်နေကြဖြစ်တဲ့ဂေါတမမြတ်စွာလောင်းလျာသည်သာဂရိသမုဒ္ဒရာ40အတွင်၌ဇရာတိကံရေမောင်ရေပေါတို့ထက်ကဲလွန်ပိုးမောက်ပြီလေးဖြစ်သော ရူရီရံဗရမယာရောင်သွေးနိဆွေထင်လျာသွေးတော်မြတ်ဆိုတဲ့လူဒါနကိုအတ္တတိသဗ္ဗညုညာယဘုရာဟုစိတ်တန်ရှေပြေတရာရှေ၍လူပေးတော်မူခဲ့လေပြီဟူမိန်နတ်သိလေးတောင်ထူပေါင်းသင်္ချာပရဗျာခေါ်မိဤမြေကြီးကိုပရာဇီယာရှင်းစေရှုံးစေနှုတ်မစေ၍ သမန္တန္တနန္ဒကို ပြကတိအတ္တလေးဖြင့်သိမွေညာထွားကိုရောဤအသာတော်ဆိုတဲ့အလူဒါနာကို အတ္တသီတိသလနာဖြစ်ပေါ်ဖို့အရေးမနေကြည်ပြုပေးလိုတော်မူခဲ့ပါပေ၏မေရုပမာဏမရိကိစ္စရှင်းတော်လေးတော်ယုဇနာနှပြန်ဆောင်သည့် မြင်းမို့တောင်ထက်လည်းပဲကဲလွန်ပူမောက်သည်လေးဖြစ်သောပါမောလိတေတာယရနာခုနပါရှိချက်ထားတဲ့ဗရမယဥဆောင်တော်မကိုက်နှင့်တကွ သမိုက်တွင်ညောင်သေသလို့ဆိုတဲ့အုံခေါင်းတော်အလူဒါနကိုအတာတိသဗ္ဗညုညာယဘုရာဟုစိတ်တန်ရှေပြေသလားရှိ၍လူပေတော်မူခဲ့လေပြီ။ ခေရေချင်းမတင်မြင့်မတင်သည် လွင်အာကာသကောင်းငင်ဝ၌တာရကဒိကတရနခတာယာကျဲတကားတို့တဲ့ကဲလွန်ပူမောက်သည်လေးဖြစ်သောနယနာမဝူယာယောင်ဘရုံတော်လို့ညိုမောင်ရှက်ပြုံးအမဆုံးသည့်မျက်လုံးတော်လူဒါနာကို အတ္တအတိတိသန္တနာဖြစ်ပေါ်ကိုအယေမနေကြည်ပြုပေးလိုတော်မူခဲ့ပါပေ၏တမ္ပကဝန္တဒုက္ခသောကိုရောအတွက်ပမမထအမြာသောလူနာပြမသတ္တဝါတို့အတွက်တွေ့တော်နာနာသာရောနာနာဥကောင်းတော်နာနာမျက်လုံးတော်အနာနာအုံမြင့်ချခဲ့တော်မူသည့်ဘုံတော်၆ပါးသခင်ထိုဘုရားရှင်ကို မယံတဆံအကျိမြောက်ဟိမန္တဝိပဿနာဓမ္မသဘင်ရှင်ယင်ကျင့်ပပူဇော်ကြသည်ဟောသူနာသူသူတော်ပြုတို့သည်ဝန္ဒေဝန္တာမရှင်းကုံတော်အောင်မိမြော်၍ကောရောမြတ်တော်လက်အုံမောကရှ िख ိုးကြောကြပါကုန်သည်မြတ်စွာဘုရား အဲဒီလိုသွေးနဲ့ရည်တဲ့သာလနာတရားတော်ဤအုံမြင့်အခြေကမြတ်ဗုဒ္ဓဤစွမ်းဆောင်ရဲ့အလီလီတွေကိုအာယုယူခြင်းရရှိခိုးပြီးနောက်ဤရှင်ကိုဤမလင်းနဲ့သာသနာမြတ်တခွင်တွင်သာသနာပြုခွင့်ရအောင်ကိုလလွယ်ခြေလဖွာဝါရဏလုံးပခုံးလနဲ့သေဝဘတော်ကကြီးနှင့်နဲ့လူဖြစ်အောင်ကျွေးမွေးလာခဲ့ရလို့ ဤအရှင်နနှစ်သားရွယ်ကဘဝတဘာပြောင်းသွားကွယ်လွန်သည့်အနန္တကျေးဇူးရှင်မြတ်မိခင်တော်တော်မေသာထွေဆုံးငယ်ဆုံးတဘာပန်းဝချင်းမြဝတ်သင်္ကနဲ့ရှင်ရဟန်ပြုနေတယ်ရဲ့လို့ရွေဘုံဝင်ဓမ္မသဘင်ပါဝင်လောက်ချသူတော်ကျင်းများဖူးမြော်ခွင့်ရသလိုအာယဝံပြောဖူးမြော်ခွင့်ရမှသွားရရှာတဲ့မိခင်ကြီး အနည်း20ယောကာလပရိယတိဓမ္မတွေရွယ်ဆောင်လို့အနည်း20ယောကာလပฏิပတ်တိချင်းစကားတို့ဖြင့်ရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာမကြဒီထောင်စုဘွားတိုင်းရင်လားတွေကိုမှတတိပဒံတရားဟောကြားပေးလူနေတဲ့ရဲ့လို့ကျွေးဘုံဝင်ဓမ္မသဘင်ပါဝင်လှူချသတော်ခြင်းများဂုံယူခွင့်ရကြသလိုအာယဝံပြောဂုံယူခွင့်ရမသွားရရှာတဲ့မိခင်ကြီး အာထွေဆုံးအဆုံးတပါဟောကြားညွန်ပြသည်မှာတတိပဋ္ဌံတရားဓမ္မဟူသည်ကိုရွေပုံဝင်ဓမ္မသဖြင့်ပါဝင်လောက်ချသူတော်တင်များကြားနာခွင့်ရသလိုစက္ကမယီမိနစ်ပိုင်းနာရီပိုင်းများကြားနာအထုံရှုမှခွင့်ရမှန်သွားရရှာတဲ့မိခင်ကြီးသက်တော်54နှစ်သိခါတော်34ဝါအတွင်း သာပိရှင်တပါးဤသာသနာတွင်သောအနှင်းလူတန်းငယ်သည့်22သိန်းကျော်ကုသိုလ်မင်္ဂလာတော်တို့ကိုရွှေဘုံဝင်ဓမ္မသဘင်ပါဝင်လှူရှားသူတော်ရှင်များသာဓုခေါ်ခွင့်ရသလိုအာယဝံပြောသာဓုခေါ်ခွင့်ရမသွားရရှာတဲ့မိခင်ကြီးတို့မိခင်ဤပြည့်ရှိသည်မှာဘာဝါရှင်ပြဝတ်တဲ့ငါနဲ့ရှင်ဟာပြုတော်မူလို့ သက်တော်80ဝါတော်30အယဘဝနာထံဇံလွန်လေးပြီဖခင်ကြီးဥဒ္ဓမိကသောမိဘနှပြတို့သည်ရွှေဖုံးခွင့်ဓမ္မသဘင်ပါဝင်လောက်ချသူတော်တင်များတို့နှင့်အတူဖြစ်လေရာဘုံမဝစီကလာရောက်၍တရားဓမ္မနာယူနိုင်ပါစေကြောင်းဖြင့်ပလင်ဝေ ကနဥကယေရှုကစိတ်မြော်၍တရားနာဖိတ်ခေါ်မည်မာတာပိတရောဗုဒ္ဓသဒေတိတံဓမ္မဒေသနာဇာတာဌာနာကံတဝါနာသူနန္တုဣဒ္ဓမန္တပါမာတာပိတရော မိဘကျေစုမြတ်မို့ကိုယေရှုကမျောလွတ်သိပ်ပေါ်၍အိတ်တော်လေတနိုးတိုက်တလည်းနေရမမေပဝင်းခွေလည်းနေ၍မယမရဏသိမင်မပြင်းအနာခောတိတာရောက် လွတ်ရွာပြေထားလိုက်ပါသွားတဲ့သာလမြတ်ကျော်ခမည်းတော်မေတော်တို့သည်ဤဓမ္မနပောင်းဓမ္မရှိခြင်းရသောတေဘောဖာဒီပြုပြေတတ်သာရှင်သည်ပလင်ပွေနာရန်ကုန်တိုက်ရွှေဖုံးဝင်စေတော်မြတ်တရားဓမ္မယုံဓမ္မခမ်းမာဆောင်အတွင်ရှိသောသာတဌာနာကမ္မတကဓမ္မတာကြောင့် ရှိလျာယာသန္တရဘဝဘုံဌာနစီကအာဂဏဝနာမမောင်တပါစေရဏထား၍ကျွင်အာဝမြောဖိတ်ခေါ်လေသာနာယံကြာယာခဏတော့နေဆောလင်မကြလာရောက်ပါ၍ဥဒ္ဒတာဘာဝရှင်မြတ်ဝတ္တငါဖြင့် တင်လွန်ချေယုံပလင်ပုံဝဲညာဟုံကောမြူတေထုရှတန်သာယဟံဤဒေဝီတံဝရှင်မေကိုသာသဘောထား၍ဟောကြားတော်မူအမှာပေသောဓမ္မဒေသနာသုတ်တနာပိတကခုတ်တကနိကေဇာတကမာလီအတ္တကထာ950ဇတ်တော်အဝင်အပါ ကျူလာဓမ္မပါဠိဇတ်တော်သွေးနဲ့ရေးတဲ့သာသနာတရားဒေသနာတော်ကိုဒုနာတုကြည်သာရွှင်ပြရဝပြော သာတော်ဓမ္မဟုကောင်းကျိုးရောက်အောင်ဝမ်းမြောက်ဝမ်းသာအပြည့်တတိသာဓုသာ ဒီကဲ့သို့ဖမိနပြဖိတ်ခေါ်သံကြာရတဲ့တရားနာတော်သည်အော်တို့အမေတို့အဖေတို့ဟာလည်းပဲသာသမီဖြစ်ကြတဲ့တို့များအပေါ်မှာကျေးဇူးတော်အနန္တနိုင်သမရအောင်ရှိမှာပဲရှိခဲ့တာပဲရှိနေတာပဲလို့ပြန်လီတရိယာဖို့လိုပါတယ်မှန်ရဲ့လားမှန်ပါဗျာအေးဒါကြောင့်ကျေးဇူးဟုံကြည်မြင်လိုက်မြင့်နေဖပြမာတဲ့ လူရှင်ထက်ကနေပြီးတော့မြမဘွက်ခံလိုက်တာဟာမိဘနှစ်ပါးဘသူနဲ့ဘသူမိဘနှစ်ပါးအမေနဲ့အဖေတဲ့ဗျဒါကြောင့်ဘုန်းကြီးတို့များသွားဖရာကိုရောမြတ်ကြီးပင်လင်းနိဗ္ဗာန်ယေရှုများတဲ့အတွက်ဒါကြောင့်မိဂရာဝေကုံမြိုင်ကျောင်းမှာပထမဦးဆုံးဟာဆိုတော်မူပြီးတော့ရာဇီယရောက်နေတဲ့အချိန်ကာလ6နှစ်တာ9နှစ် ခွဲခွာခဲ့ရတဲ့တာจิตဖရာအဖူးမြော်လို့သဖြင့်ခမဲတော်သုတော်ဒနာကဟောဆိုင်တရားခေါင်းဆောင်တက်ရောက်နောက်လိုက်တထောင်တို့ဖြင့်အကျဉ်းချင်းအမပေါင်းတထောင်တို့ဆယ်လွတ်ပါတယ်ဖရာပင့်တယ်ပေါ့နော်အဲဒီခါမှတို့မြတ်သွားမရကလူလာရေးဘာကင်းငိမ့်ချရင်ပိတုကဖြစ်သည်အလျောင်းကြီးစွာရာဇယောက ကပိလောနေပြည်တော်သို့စက္ကမိုင်းအတွင်ပင်ရင်တကုဇံရင်နှိုး၍မြေရှုံးမှုပြန်ကြွနိုင်ပါရဲ့ဒါပေမဲ့လို့နောက်ခဲ့လို့တတ်တော်လူများတို့မိဘကျေးဇူးသိကြပါစေလို့နှလတိုင်းတိုင်းတနေ့လင်ဒီဥဒနာကြရှစ်မိုင်နှုံတနေ့လင်ဒီဥဒနာကြရှစ်မိုင်နှုံဖြင့်ခြင်းကလမြေပြင်ကြခြင်းလင်လန်းကြွတော်မူကားကျေးဇူးတော်ရှင်ဖြစ်တဲ့ခမဲတော်သရောရဏမဟာရတာအာ တဏိတဲ့နဲ့သောတာပန်မှသည်တဂရကနာကအရှင်းတိုင်အောင်တရားနဲ့ကျေစုဆပ်ပါတယ်တို့မြတ်စွာဘုရားခမဲတော်သုရောဒနာအဘာနဲ့ကျေစုဆပ်တယ်ဘုရားနဲ့ကျေစုဆပ်ပါဘုရားနောက်တူခုနဝါမြောက်ရောက်ပြီကာလကိုးလာလွယ်ဆက်လာဖွာပြီးတော့ခုနှစ်ရက်သားလေးနဲ့ပြစ်ထားခဲ့ရှာတဲ့မဲတော် အဲ့ဒီမှာတော့ရှိရသောလည်းပဲမြေချွန်မှုပြန်လာဖြင့်လွယ်လွယ်လေးနဲ့ကြွနိုင်ပါရဲ့ဒါပေမဲ့လို့အဲ့ဒီလိုတိတ်တိတ်ပုံအမိကျေစုမဆက်ဘူးလူနာပြမသတ္တဝါအလုံးစัจ java လာတောင်းထိုက်ပေါင်းလိုက်တဲ့မြေအပြင်လို့လူရဏတိပြမတွေအကုန်လုံးမြင်လာအောင်ရဲ့လို့တိတ်ထိတွေနဲ့တကူပြတဲ့ပွဲအဲဒီမှာရှိရင်မိတော်ညာဘက်မျက်လုံးကမိအလျံဘက်ဘက်မျက်လုံးကရေအလျံ တို့အတူပင်လဲအပြမြလာလာမိရရာရေရရာမြတ်စီတော်နာတော်ပကုံးတော်လည်းယုံတော်အဲ့ဒါတွေကနေပြီးတော့တိုက်တိုက်ဝန်းရွှွှွွှွမြမြပြတော်မူပြီးမှဟောတာဝိနန္ဒန်တို့ကြွတော်မူကရေပေါင်း90ဝါတွင်3လအဘိဓမ္မဒေသနာဓမ္မပြင်မဲ့တော်ဖြစ်ခဲ့ဖုတဲ့တန်ဒုတိဒါနာသာအသောတာပန်အစစ်တိုင်အောင်တရားနဲ့ကျေးဇူးဆတ်တော်မူတယ်။ဘာနဲ့ကျေးဇူးဆတ်။တရားနဲ့ကျေးဇူးပါဗျာ အနုဓမ္မသာသည်ဖရာကိုအတူလိုက်ပြီးတော့ကျင့်ခဲ့တဲ့ဘူရိပင်ညောမဟာပင်ညောတိတ်ခပင်ညောအသပင်ညောဇဝနာပင်ညောကာမိရပင်ညောလောကီပညာဒီဂရီ16လုံးရခဲ့တဲ့လက်ရာတော်ယံရှင်သာရိပုတ္တရာဘသူပါလဲရှင်သာရိပုတ္တရာအဲဒီရှင်သာရိပုတ္တရာကိုတော်များဟာလည်းပဲသာတော်သမီးတော်ခုနဘောတို့ ရွှေပြောပြောသင်္ကန်းနဲ့မြတ်ယဟန်နေကျင့်လို့အရှင်မြယဟနာဒီယဟနာမထေရီထေရာတွေဖြစ်ကြပေမဲ့မလောရေခမြမိဋ္ဌဒိဋ္ဌိအယူမှာပဲတဝဲလဲလဲရှိသေးတယ်။ဒါကြောင့်ကိုရောသည်ဘိညာဉ်တကူသာရင်နှိုး၍ဇက်ကမအတွင် မိခင်ကြီးရှိရာသွားပြီးတော့ကျေစုဆတ်နိုင်ပါရဲ့။ဒါပေမဲ့လွန်နှောင်းခင်လူသားတို့လူများတို့မိဘကျေစုကြီးမားကြောင့်သိစေလိုသဖြင့် တနေ့လင်ရှစ်မိုင်ရတယူဇနာနှုတ်တနေ့လင်ရှစ်မိုင်ရတယူဇနာနှုတ်သင်္ဂလမြေပြင်ရချိန်လင်လန်းကြွတော်မူကကိုယ်ရရောဆိုရမိခင်ကြီးအသောတာပန်အရှင်းရအောင်တရားနဲ့ယေရှုဆက်ပါတယ်။ဘာနဲ့ယေရှုဆက်။ဒါကြောင့်နာမတကောယမိခဝေသံသာရောနမတဗုဒ္ဓပုဗ္ဗော ။ပါရိပရိသတ်နဲ့ဘုရားတော်တထွေဟာလည်းပတ္တဥနတဥကျေစုရှိကြတဲ့မိဘမြန်လာတော်ဆက်ခဲ့တဲ့ပုဂ္ဂိုလ်တွေမှန်ရလားမှန်ပါဗျာဟောဒီကမ္ဘာမြေကြီးကိုရေးနဲ့နှူအောင်လုပ်လိုက်ပြီးတော့ရေးစေကလေးလောက်ရေးစေကလေးလောက်နှစ်သိန်းလေးလောင်ယူဇနာအထုစိတကမ္ဘာမြေကြီးကိုရေးနဲ့ပြောရေးစေလေးလောက်လုံးပုံတာဟောဒီပရိသတ်ဓမ္မဘုန်းကြီးနဲ့တူးချင်းတူးချင်းချင်းချင်းအများလား အဖေတဲ့ဦးကြီးကိုလည်းဘာကြီးဘာတွေရေးရေးလဲတွေ့ရေးတွေလဲအကွာမန္တမကြီးငယ်ဖယ်ထားလိုက် အမေတူးတဲ့တော်ဆက်ခဲ့တဲ့ပုဂ္ဂိုလ်ကိုလိုက်လာဝေငှမယ်ဆိုရင်နှစ်သိန်းလေးသောင်းယူဒနာအထုရှိမြေကြီးကုံတော်ကုံရာဤအမေတော်တဲ့လူမကုံနိုင်ရာဟုတ်ပါလားမှန်ပါဗျာကမ္ဘာလောကသားမြေအပြင်ရှိတဲ့သစ်ပင်နဲ့ရေတွဲလို့ရရလား အဲဒီမရနိုင်တဲ့မြတ်ပြစွာသောသစ်ပင်တွေကို ခုတ်ချမိရေဆန်းလေးလောက်ခွဲချန်စိတ်ဖြာလက်တသိန်းလောက်ဆိုပြီးတော့ဖြတ်ဖြတ်ပုံတာယခုနေ့ကအမေဆိုတာဦးရီဦးလေးပါရေးပါလေရေးရေးလေးတွဲရေးတွဲလေးအကိုအမနမညင်ငယ်တော်စက်ခက်တဲ့ပုံကိုယ်လေးဖယ်ထားလိုက်အောင်အဖေတော်တဲ့ပုံကိုယ်လေးကိုဤသူကဤဘဝအဖေဟိုသူကဟိုဘဝအဖေ ဟောသူကတော့ဟောဘဝအဖေလို့လိုက်လံဝင်ငှမဆိုရင်ကမ္ဘာလောကဓာမြေအပြင်သစ်ပင်တွေကုံသောကုံရာဤအဖေတော်ခဲ့ဘူးတဲ့လူမကုံနိုင်ရဟုတ်ပါလားမှန်ပါဗျာအဲ့ဒါလိုများပြတဲ့အတွက်ဒါကြောင့်ဘုန်းကြီးတို့ကတရားနဲ့ဂျေဇုဆက်တယ်လို့အာယုံယူကြပါနဲ့ကျေစုဆက်တယ်တရားနဲ့ကျေစုဆက်ပါလေဗျာဒါပြင်သမ္မတရားကပါတယ်လေဓမ္မတရားပါ သွေးနဲ့ရေးတဲ့သာလနာဗာတရားသွေးနဲ့ရေးတဲ့သာလနာအေးဒီသာလနာတော်ကြီးကိုတို့မြတ်သာဗျာကိုရောမြတ်ကြီးလွယ်လွယ်ကူကူနဲ့ပန်းခင်းတော်လမ်းကိုရှောင်လန်းရယူလာခဲ့ပြီမဟုတ်ဘူးကဲကဲကဲကဲပင်ပင်ပန်းပန်းနွမ်းနွမ်းနဲ့နဲ့ဆူဆူရွာရွာခြေခြေရရတပိတပန်းခံပြီးတော့မှရယူခဲ့ရတဲ့သာသနာတည်ဆောက်ခဲ့ရတဲ့သာသနာ နော်မှန်ပါဗျာသောတာရိသလတိကာရုရိရာအတာတိသောတုံငါတို့ရဲ့ဂေါတမမြတ်စွာလောင်းလျာသည်သာဂရိသမုဒ္ဒရာရိရှင်အတွင်၌သရာရိကရေမုံရေပေါတို့ထက်ကဲလွန်ပုံမောက်သည်လေးဖြစ်သောရူရိရံပရမယာရောင်သွေးနိရွှေထိန်လျသွေးတော်မြအလူဒါနကို အတာတိတိသာသနာဖြစ်ပေါ်ဖို့အရေး မနေကြည်ဖြူပေးလူတော်မူခဲ့ပေသည်တကားဘုရားကိုယ်တော်မြတ်သည်တဲ့သူလိုကိုလိုပုထုရှင်ဘဝဘယ်လိုဘဝလဲအရှင်မြင်ဆိုရင်သောတာပန်ဘဝသဂရကဘဝနာကဘဝယဟနာဘဝမဟုတ်သေးဘူးဘုန်းကြီးတို့တရားဓမ္မတို့လိုပုထုရှင်ဘဝ အဲဒီဘဝမတိသာသနာတော်ကြီးဖြစ်စေဖို့ချုပ်ပြီးတော့သမုဒ္ဒရာလေးချင်းရှိရေမြမကတကောတဘဝမှာတဲ့အသွေးဟာပြိတ္တတပိသားပဲရှိပါတယ်အဲဒီတပိသားတပိသားရှိတဲ့သွေးတွေဖောက်ဖောက်ထုတ်ပြီးတော့လှူလိုက်တာမပုံမချွေးရှိရင်ဖြင့်သမုဒ္ဒရာလေးချင်းရှိရေမြရှုံးလောက်ပါတဲ့ ကိုတော့တွေ့လားသတ္တဝါတွေတွေ့လားသတ္တဝါတွေတွေ့ပါဗျာသီလသမာဓိပညာဆိုတဲ့သာသနာတော်ကြီးဖြစ်ပေါအောင်ဒီလိုသွေးတွေနဲ့အုပ်မြစ်ချခဲ့ရနော်မှန်ပါဗျာတို့ဒီကရဏသိလေတော်ဒုစိတမြေကြီးအဲ့ဒါမှလူတော်ကိုပိဋကတရားထက်မပေါ်ပါဘူး ပေါ်ပါမလားပေါ်ပါဦးခင်ဗျာအဲလောက်ရှိတဲ့သားတွေဘဝတိုင်းဘဝတိုင်းဒီသာသနာဖြစ်ပေါ်ဖို့ထုတ်တော်လူလိုက်တာမပေါက်မဆွဲသာရှိမယ်ဆိုရင်ဟောဒီမြေကြီးရှုံလောက်တတ်တယ်ကိုရောတွေ့လားသတ္တဝါတွေတွေ့လားသတ္တဝါတွေတွေ့ပါဗျာနောက်တကူမြင့်မောတောင်းယူဇနာဘလောက်ရှိတတ်တဲ့ရှင်းတောင်းနဲ့လေးတောင်းမြင့်မောတောင်းယူဇနာဘလောက်ရှင်းတောင်းပါဗျာ အဲဒီရှင်တောင်းလေးတော်အမြင့်ဆောင်ပြီးမြင့်မတောင်းပြီးတို့ဖယားအလောင်းတော်သူလိုကိုလိုပုရုဇဉ်ဘဝယရဏခုနမရှင်ဝင်းမြဖန်နီလာဥတပယဗရမယာတွေခြေထတဲ့စီခြေထတဲ့ဥကောင်းတော်တွေဒီသာသနာဖြစ်ပေါ်နိုင်မှုဖြတ်ဖြတ်လူလိုက်တာမပုံမဆွေးသာရှိရင်မြင့်မတောင်ရှုံလောက်တဲ့ဘသူအတွက်ပါလိမ့်နောက်တကူနေအပြင်လူတကူတဘဝမျက်ရှိဗန္နလုံးရှိတဲ့ ကောင်းငင်မြတ်မာ၍ကြည်လိုက်ပါလည်းပြေချင်းနဲ့မြူတိုင်လူတိုင်းလေးခင်နေပါကကြေတရာတွေပဲ၍ပဲမြရေတွေ့နိုင်ပြနိုင်လားပမလဲရတဲ့နိုင်ပါဗျာအေးအလုံးတော်များဒီလူလောကလောပုရုတေဘဝတကူတဘဝနှလုံးသားရှိတဲ့မျက်လုံးနဲ့တောက်တောက်လူလိုက်တာမပုံမဆွဲရှိမှဆိုရင်ကောင်းငင်ရှိကျဲများရှုံလောက်ပါတတ်တယ်မှန်ပါဗျာကောင်းငင်ရှိကျဲများ အဲ့ဒါကိုတော့တွေ့လားသတ္တဝါတွေတွေ့လားသတ္တဝါတွေတွေ့ပါဗျာကိုတော့တွေ့သားတွင်သလောက်ပင်ပင်ပန်းပန်းခံနေကြရမလို့ပါအလွယ်တကူလည်းဗျာအောင်လေးကိုဆိုတဲ့စွမြတ်ကိုအသာလေးလမ်းပြီးတော့ညံတော်နဲ့ယူနိုင်တယ်မှန်ပါဗျာဒါပေမဲ့လောကိမေကေနာတိနေနာပုရိသေနာသာမတသေနာသဗ္ဗညုတံပါပုဏိတဝါနသန္တာရတံသဒေဝက ငါကဲ့သို့စွမ်းမကတတ္တိရှိလာတဲ့အာသနိယောက်ျားသည်တကူတယောက်တည်းကုသွားမစွန့်ရင်ဖြင့်စွမ်းအားတွေအလကဖြစ်ကုန်မှာပဲငါကိုယ်တိုင်သစ္စာလေးပါးသိအောင်ပြုပြီးတော့ဟောဒီတတ္တဝါတွေသစ္စာလေးပါးသိစေမယ်ဗုဒ္ဓဘောရိယငါကိုယ်တိုင်သန္တရာမကုမြောက်ပြီးတော့တတ္တဝါတွေကိုလည်းသန္တရာမကုမြောက်စေမယ်တိဏ္ဍတာရိယ မှန်ရလားမှန်ပါဗျာငါကိုယ်တိုင်ကိလေသာမှလွတ်အောင်လုပ်ပြီးတော့သတ္တဝါတွေလည်းကိလေသာမှလွတ်မြောက်စေမယ်မဟုတ်တော့မောခြင်းရကျုံဝတာဥဒ္ဒံတန်တို့ဖြင့်လေသိရှေကဝတသိပါရမီဖြည့်တော်မူခဲ့ရပါတတဲ့မှန်ပါဗျာဘလောက်ကြာတယ်တို့တက္ကတက္ကမမြာနာတဲ့မှာတော့လေးသိချေကဝတသိရဲ့စကားလေးနှလုံးနဲ့ပဲ မှန်ပါဗျာဒါပေမဲ့လောင်းတော်ချစ်ရတဲ့အသိချစ်ဆိုတာဖယ်ရှားတသိဆိုတာဖယ်ရှားတကဘာဆိုတာကိုမြော်ကြည့်ရအောင်တို့ယနေ့ဗတ္တကပါဘာကပါဗတ္တကပါဗျာကာကုတံကောနာကုံကတ္တပဂေါတမဖယလေးစုပွင့်ပြီးပြီနော်မှန်ပါဗျာနောက်မေတ္တရာဖယပွင့်အောင်မဲ့အဲ့ဒီဖယငါးစုပွင့်ပြီးမှဒီကဘာပြတ်မယ်ဆိုတော့အဲ့ဒါမှတကဘာရှိသေးတယ်ဒီလိုကဘာပေါင်း လေးပင်ခြေနဲ့တသိန်းနဲ့ပါရမီတော်ခကြီးရှာလိုက်ရတာတို့တရားဓမ္မတွေကင်ကနေ့မိုးလင်းမောက်တရားဟောမှာဘယ်နဲ့တော့နားမလားနားပါဗျာမရဲပဲကျွဲလဲမရှိနှုတ်ခမ်းမွေးမနိုင်ပဲပဲရင်တော့ရင်ဒုက္ခရောက်တယ်ဟုတ်ပါလားမှန်ပါဗျာရိုးရိုးဒီလိုလေးနဲ့ပြောမနေနဲ့တော့ကြကြတော့တို့တရားဓမ္မတွေက ရှုကနေရှုကနေနောက်လစ်လစ်ထွက်သွားလို့ပြည်တိထုတဲ့လူနဲ့ဘုန်းကြီးပဲကြံနေရလိမ့်မယ်။စာချုပ်နဲ့ဟောရင်လေဘုန်းကြီးကရှုံရင်ထိစုပ်ဖနာစုပ်ပေးမယ်။တို့တရားဓမ္မတွေကရှုံရင်အိမ်ရောအိမ်ရောအိမ်ရောဘယ်နဲ့တော့ပေးနိုင်မှာမလဲ။တိုးသွား။တိုးသွားပြီ။ကြိုင်ရှိပါစေ။ကြည့်တို့အလောင်းတော်သည်လူလောကလောဘုရုတ္တမဝဘယ်ဘဝ ဘုရားမြတ်ဝါဘုရားဘုရားလောင်းတော့ဒီသောတာပန်ကြုံမဖြစ်ဘူးမဖြစ်ကောင်းသောတာပန်ဖြစ်ပြီးရင်ဘုရားဖြစ်လို့မရဘူးတဂရကံကြုံမဖြစ်ဘူးတဂရကံဖြစ်ပြီးရင်ဘုရားဖြစ်လို့ရသေးလားအနာဂယအနာဖြစ်ရင်ဘုရားဖြစ်လို့ရသေးလားမရပါဘူးသူလိုကိုလိုဆိုတဲ့ပုရုဇင်ဘဝမှာစိတ်ထမ်းတော်ခိုင်ခိုင်မာမာနဲ့ပါရမီတော်ဖြစ်ခင်တာလေးသင်ချေနဲ့သဘာဝတည်းပါဗျာကြည်စံတို့ဘုရားဘလောက်ကြည်ညိုစရာကောင်းလဲ ကိုယ်အတွက်လားထိုကဲ့သို့လက်တကျေကဝတသိပါရမီခရီးရှောင်လမ်းပြီးတော့ခေါ်ထုတ်ခဲ့တဲ့အမြုတိယရဏအနှစ်သာရကသီလသမာဓိပညာဘာတွေပါလဲသီလသမာဓိပညာ ဒေသရောင်နဲ့ဝီနည်းငါးချံစီနေရရှာလိုက်တော့သီလာဝီနည်းငါးချံငါပါရတဲ့သီလာပါဗျာသုတ်သုံးချံငါသမာဓိရတဲ့သုတ်သုံးချံကသမာဓိပါဗျာအမသင်္ကနိဝိပိတဒုက္ခရဘုံလာပညာကရဟုတို့ရဲ့မိုက်ပဋ္ဌာဟောလာပြီနေ့ကပြီးဆုံးသွားခဲ့တဲ့ကျွေဖုံးဝင်ပဋ္ဌာန်းပေါ့နော်မှန်ပါဗျာအဲ့ဒီဗိဓမ္မာခုနကျမ်းငါဆင်ញဲနှစ်ချလိုက်တော့ပညာတလုံးရလာတယ် ပါရပညာရပါတယ်ခင်ဗျာဒါဖြင့်သုတ္တဝိနည်းအဘိဓမ္မာဖရာဟောသေချာရဲ့လားသေချာပါတယ်ခင်ဗျာအဲ့ဒါတွေတူရတူရစုပေါင်းလိုက်တော့သီလရဲ့သမာဓိရဲ့ပညာရဲ့အဲ့ဒါဟာသာသနာပါပဲသာသနာကပါဠိစကားမြန်မာလိုက အဆုံးအမှန် သာသနာဆိုတာဘာလဲအေးတို့ဘုရားဆုံးမခဲ့တာဘာတွေလဲဆိုရင်သီလသမာဓိပညာဒါတွေလဲဒီပလင်မှာဘုန်းကြီးတို့တရားခွင်ထဲမှာသွင်းသွင်းပြီးတော့ဟောနာကြည်ညိုခဲ့ပြီးဖြစ်ပါတယ်မှန်ပါဗျာအေးသီလနဲ့သာသနာတွဲတော့သုံးပါဗျာသီလသာသနာသီလနဲ့သာသနာတွဲရင်သီလသာသနာ မနေ့မဆဲသေးဘူးနှစ်ဖငါကြမှာဆဲမယ်ဘယ်နဲ့ဒါမျိုးကြမေ့မေ့ထားတာသီလနဲ့သာသနာတွဲတော့သမာဓိနဲ့သာသနာတွဲတော့ပညာနဲ့သာသနာတွဲရင်အေးအဲ့ဒါဒါဖြင့်ကိုယ်သဏ္ဍာန်သီလရှိအောင်သူတော်ဘာသဏ္ဍာန်သီလရှိအောင်ပြုမှသာသနာပြုရာရောက်တယ်။ဘာပြုရာရောက်?သာသနာ ကိုယ်တဏ္ဏသမာဓိရှိ သူတစ်ပါးတဏ္ဏသမာဓိတည်အောင်ပြုမှသာသနာပြုရာရောက်တယ်ကိုယ်တဏ္ဏပညာတည်အောင်ပြုသူတစ်ပါးတဏ္ဏပညာတည်အောင်ပြုမှခဏိရောင်တော့ပြန်နဲ့ရောရော့ပြီးတော့လွတ်နေတာတွေရှိနေတယ်ဟုတ်ပါလားမှန်ပါဗျာအေးအဲ့ဒါဘုန်းကြီးတို့တရားတော်မှာမြတ်တရိဋ္ဌတို့တရားဓမ္မတွေကအတုအပကိုကြိုက်သလားအစစ်အမြတ်ကိုကြိုက်တယ် သိညွတ်လိုက်ပါတယ်ခါနောက်ကဗရိုက်ကလေးနဲ့ပါဇက်ကလို့ဖြတ်လိုက်ဘာကကြိုက်တာပါဇက်ကကြိုက်တာလက်တွေ့ကြအဲ့ဒါလိုဟုတ်ရဟုတ်ပါဘူးဗျာဟွန်းအဲ့ဒါလေးသတိထားပေါ့လောကမှာသာသနာပြုတဲ့သာသနာပြုတဲ့ဆိုပြီးတော့မှမိမိစိတ်တရားဝတော်ဟာဆိုပြီးတော့တကယ်အတိအကျတွေမဟုတ်ဘဲနဲ့ဟိုလုတ်ပြီးလုတ်နေဆိုပြီးတော့လုတ်နေကြတာဒီအများကြီးရှိပါတယ် တို့သူတို့ကိုအပြစ်မတင်ပါဘူးမှန်ရာကိုဥလီပြီးတော့ပြန်ပြီးတော့အသိရကြဖို့ဒါကိုပဲဘုန်းကြီးတို့ကနှုတ်ဆော်တာပါမှန်ပါဗျာအေးသီလသာသနာသမာဓိသာသနာပညာသာသနာနဲ့ပတ်သက်လို့ဘုန်းကြီးတို့မြတ်စွာဘုရားကိုရောမြတ်ကြီးကဝိနည်းတဲ့ပါဠိတော်တက္ကရာတီကာတွေမှာပြထားတဲ့အာပြထားတယ်လေဒီမှာစေတယသဟိတေညေစေတယသာသံမိ မဟာဝိဟာရသတိတေယဝိဟာရသာသာမိသာသနန္တာရိတုံနသကွန်တီတဲ့မဟာစီရိယသရိတံမဟာစီရိနဲ့တူသောစီရိယသဟသာစီရိကတထောင်မဟာစီရိမျိုးဘလောက်ထောင်ပါဗျာတထောင်အဲ့ဒီမဟာစီရိတထောင်ကတဆုတဆုငွေကတိဘလောက်ကုန်တယ်လို့မပြောနိုင်ဘူးအကုန်အကျခံပြီးတော့စောက်တတ်တာကနေ့ထင်ရှားရှိပါတယ် ဒီကိုကျွတ်မှာနော်မှန်ပါဗျာအဲဒီမှာစိရိမျိုးကတထောင်ပြီးတော့လောဟပါလာဒခေါ်တဲ့ကြည်ပြတ်သားကြောင်းကတထောင်ကြည်ပြတ်သားကြောင်းကတထောင်ပါဗျာတန်ဆိုရင်တန်ကြီးတက်ပြက်လွယ်တယ်သစ်သားချစပြက်လွယ်ဟုတ်မလားမှန်ပါဗျာအုပ်ဆိုရင်လည်းစားပေါက်ပြီးတော့ပြက်လွယ်တယ်ဒါကြောင့်ကြားရှိခံတန်ကြီးမတက်ချမစားတဲ့စားမပေါက်တဲ့ကြည်ပြားတွေနဲ့ဆောက်ထားတဲ့ကြောင်းတော်ပေါင်းကဘယ်လောက် မှန်ပါဗျာအဲဒီလိုရှင်းဒီပေါင်းတထောင်ကြောင်းပေါင်းတထောင်တို့ဒီသာသနံသီလသမာဓိပညာချုပ်တဲ့သာသနာကိုဒါရီတုံဆောင်နိုင်ရင်ငါဆောင်ဖို့ရာထိတ်တတ်ဖို့ရာနတ်သက်ကွန်တိမစွမ်းနိုင်ရလေကုန်ဟုတ်ပလားမှန်ပါဗျာအဲ့တော့ရှင်ကြီးဘုရားမတို့တဲ့တာကိုတော့ငရဲကြည့်သလားအကုသို့ဖြစ်သလားဒီလိုမပြောပါဘူးဒီလိုမပြောဘူးပြောတာကအဲ့ဒီစီရီပေါင်းတထောင်ကြောင်းပေါင်းတထောင်ဒီသာသနာတီအောင် မတတ်နိုင်ဘူး ဘူးလို့သာသနာရေးရှိတော်ကပြောဘယ်ရှိတော်ကသာသနာရေးတော်ပါတော်ပါဒါကြောင့်လဲအဲ့ဒီစေတီကျောင်းတော်ဒီဖူးမြင်ဖူးမြင်တဲ့ကုသိုလ်ရမှာပဲရှိတယ်အေးဘာကြောင့်သာသနာကိုတရားမတတ်နိုင်တာလဲဆိုတော့သက်မဲ့ရုပ်ဝတ္ထုတွေဖြစ်နေလို့ဘာတွေလဲသက်မဲ့ရုပ်ဝတ္ထုတွေဖြစ်နေလို့ပါဗျာ အေးသက်မဲ့ရုပ်ဝတ္ထုတွေဖြစ်နေတဲ့အတွက်ဒါကြောင့်သူတော်ဘာသဏ္ဍာမသီလတိအောင်သမာဓိတိအောင်ပညာတိအောင် ဟောပြောညွှန်ပြဆုံးမတိုက်တွန်းနိုင်ပါသလားမနိုင်ပါဘူးခင်ဗျာအေးဒါကြောင့်ဧကရာဟုပါဏမတ္တကာလမိသာသနန္တာရေတောင်းနာသက်ခွန်တိဧကရာဟုပါဏမတ္တကာလမိသံပြုတ်ကလေးတဇွန်တောက်လောက်ယုံမြလည်းပဲသာသနာဓာရတုံသာသနာကို ဆောင်ထထိန်နာဖို့ရနတ်သက်ကိုနေစွမ်းမရှိကြ ခொနကစေတီပေါင်းတထောင်ကြောင်းပေါင်းတထောင်တို့သည်တဲ့ရာခုရမှာစံပြုတ်ကလေးတစွန်တောက်လောက်ယုံမြသာသနာတီအောင်မလုပ်နိုင်မှန်ပါဗျာဟုတ်ပလားမှန်ပါဗျာဘာကြောင့်လဲသက်မဲ့ရုပ်ဝတ္ထုတွေဖြစ်နေလို့ပါအေးတကယ်တမ်းကိုယ်တဏ္ဏသူတဏ္ဏသီလသမာဓိတရားပညာတရားလောက်နိုင်တာကသံဃာတော်ရှင်မြတ်တွေဘယ်သူတွေလဲသံဃာတော်ရှင်မြတ်ပါဗျာအေးအဲ့ဒီသံဃာတော်ရှင်မြတ်တွေကလည်း ကိုယ်တဏ္ဍသီလရှိသူများတဏ္ဍသီလရှိအောင်ဆိုတော့ကိုရင်တွေဝုတ်ပေတဲ့အခါမှာကိုယ်တဏ္ဍလည်းသီလရှိတယ်ကိုရင်တို့တဏ္ဍမှာသီလတရား9ပါးကိုရင်သီလဘယ်လောက်9ပါးပါဗျာမြတ်စွာဘုရား109လေတရား9ပါးဩမောင်ခိုခစ်ပြောက်ပလားအောင်မင်းလေမပြောက်သေးပဲကိုကိုရင်သီလဘာနာပါ အေးတရားကိုပါတဲ့အဲ့ဒါကိုတရားမင်းကြီးကပြုလုပ်ပေးနိုင်သလားမင်းနိုင်ပါဗျာယမမင်းကြီးကကိုရင်ဝတ်ပေးနိုင်သလားမင်းနိုင်ပါဗျာသမတဗေအာနာရှင်တွေကကိုရင်ဝတ်ပေးနိုင်သလားမင်းနိုင်ပါဗျာတို့ကြောင့်သောတာပန်သဂရာကနာဂာရိယတွေကကိုရင်ဝတ်ပေးနိုင်သလားမပေးနိုင်ပါဗျာဟောသံဃာတော်သက်ရှိဖြစ်တဲ့ပုဂ္ဂိုလ်တွေကသာဝတ်ပေးနိုင်တယ် အဲဒီတော့ကိုရင်ဝုတ်ပေးလိုက်တော့တို့ကိုရင်လေးတို့သာနာမှာသီလပေါင်းဘလောက်တရားကိုပါတရားကိုပါယန္တဝါခံလိုက်တဲ့တွင်229သွဲသောသီလတွေတီမသွားလားတီပါပါဘုရားမြမတွေကယံခံပြီးလို့ရသလားမရပါဘူးဗျာတရားကမရပါဘူးဗျာဖတ်ဖတ်ဘုန်းကြီးတို့တော့ရှက်ကွင်းတော့ ဘယ်နဲ့တရားမရဘူးမရဘူးပြောတော့မဝတ္တဥက္ကဋ္ဌတို့ကသူတယောက်တည်းတုံနေတယ်လို့ဖြစ်သွားမှာပေါ့မလုံးနဲ့တော့တရားကယဟန်ခံပေးလို့မရပါဘူးလို့ပြီးပြီးပြင်းပြင်းပြောနော်တရားကအဲ့ဒီလိုပြောမှပေါ့နောက်မှတယောက်တည်းအုပ်ထည့်သွားတယ်လို့ဖြစ်နေလိမ့်မယ်ဟောမလွဲကြပါလားနော်နောက်တော့သမဏဗယနာရှင်တွေက ယဟန်ခံပေးလို့မရပါဟုတ်လားမှန်ပါဗျာလူဟောကြောင့်သောတာပန်သဂရကအနာကအရိယာတွေကယဟန်ခံပေးလို့မရဘသူကယဟန်ခံပေးလို့ရတော့အေးသံဃာတော်ရှင်မြတ်တွေကသာယဟန်ခံပေးလို့ရပါတယ် ဒါသာလနာပြုတာပြီးပြင်းအောင်ဘုန်းကြီးတို့ပြောနေတာမှန်ပါဗျာဒီကိကဘာမှမဟုတ်ဘဲနဲ့ငါပြောသေးတယ်ငါပြီးနဲ့သာသနာဘွဲဆိုပြီးတော့တို့ကလောက်တာအထက်ကလိုလိုဓာကြလိုလိုလိုအဲ့ဒါနဲ့ဆိုပြီးတော့အယူချိပန်းဟိုနေရာစီရီတဲ့ဒီနေရာဖယားတဲ့တဲမြန်တော့9000ပြည့်9000တမိုင်မုတ်ကိုမုတ်ရှိတဲ့ဖယားဂျူပြင်းနံပြေဆိုတာသာသနာပြုနေတာမှမဟုတ်ခဲ့ပဲရှင်းစားနော်မှန်ပါဗျာ အေးအဲ့ဒါသာသနာပြုနေတာမဟုတ်ဘူးလလပါရအောင်ဂုံသိကြီးမအောင်ဆိုပြီးတော့လုပ်နေတာအဲ့ဒါဘုရားကိုပူတုံးလုပ်နေတာဘုရားကိုဘာလုပ်လဲပူတုံးလုပ်နေတာဒါကိုခွန်ကြီးတို့ပြိဋ္ဌာအမြင်မှန်ရဖို့လိုတယ်အဲအဲ့ဒါဘယ်ပုဂ္ဂိုလ်တွေလဲလို့ဆိုရင်ခွန်ကြီးကအင်္ဂလိပ်လိုပြောလိုက်မယ်ဟောဗာရင်စီအစရရဝါစိတ်ရဘောတိုးရအဲ့ဒီပုဂ္ဂိုလ်တွေလောက်ဗာရင်စီဆိုတာ ဘေးချင်းဆိုင်ရာနောကတဆိုတာနကတောကာဆိုင်ရာဂိုင်းဆိုင်ရာတဲ့ဝါစိတ်ဘောတုအဲအဲ့ဒီ၅မျိုးပေါ်လာခြင်းဖြင့်သာသနာတော်ဟာမရှင်းမရှင်းဖြစ်လာအဲ့ဒီ၅မျိုးပေါ်လာတော့သာသနာဘာဖြစ်တယ်မရှင်းမရှင်းဖြစ်လာတယ် ဘုရားအတီတီတန်းတန်းတန်းတန်းရှင်းရှင်းသေးသေးဝို့ဖို့မဟုတ်တော့ဘူးအာတကားလည်းပဲဘင်းကအဲစနေရာဖြစ်တဲ့အတွက်ဒါကြောင့်စနေအောင်မှာတောက်ကြားရှိလို့သစ်အဲလားတဲ့ဟောသစ်ခမ်းတဲ့အဲတစနေရဲ့အထက်မတနေ့ငွေရှိလို့အဲ့ဒါအဲအညွတ်တင်ပြီးတော့သစ်အဲလားဖယားထုကိုကိုွယ်ရဲ့ယောဂကင်းတယ်ဆိုတော့ဘုရားကြည်ညိုလို့ကိုကိုွယ်တာလားသူနာပြုလို့ခိုင်းတာသူနာပြုလို့ခိုင်းတာဘလောက် အောက်တန်းကျသွားလေတို့ဘုရားသိခါမကြဘူးလားအဲပြီးတော့မှုကိုချက်တည်ထားတဲ့ဘုရားအိမ်မော်တင်ထားရင်မိကွင်းတဲ့ကောင်မရဲ့ဆိုတော့ဘုရားကြည်ညိုလို့ကိုယ်ဝယ်တာလားမိကင်းဆောင်ခိုင်းတာမိကင်းဆောင်ခိုင်းတာပါဘုရားတို့ဘုရားဘလောက်သိခါကြလဲအဲ့ဒါတွေကိုတို့တခါတခါမရိကဟုတ်ကြီးချင်းပြီးခဏလုံနေကြတယ် အေးဘာပဲဖြစ်ဖြစ်အသာထုထားလဲဖယားတန်ထုထားလဲဖယားပါကြောက်ထုထားလဲဖယားပါဗျာအဲ့ဒါခုနကဗာရင်ချင်းလောကရကချင်းဝါတိဘောတုဆိုတာတွေကလူတွေလူ့ကြောင့်နေကြောက်ချင်းလို့ကိုယ်ကိုယ်ရင်ထိကြိုက်တယ်ဆိုတော့ဟာတို့ဖယားကိုတကားလဲသုံးနာတဲ့ချိန်မြေဖို့မင်းသားဘလူအစိမ့်သေးရဲ့လောက်ထားလိုက်တာဒါကိုတို့တကားကမတွေကလက်ခံနေရင်တော့ဖြင့်သာသနာပြုတာလားသာသနာဖြတ်တာသာသနာဖြတ်ပါဗျာအဲ့ဒီသာသနာဖြတ်တွေကခဏရှည်တန်းရောက်နေတယ် သာသနာပြည့်တည်ကဘာဖြစ်တော့အေးရှေ့တန်းရောက်နေတယ်ဗျာအဲ့ဒါဘုန်းကြီးတို့မြန်မာတနိုင်ငံလုံးကိုနိုင်ပြီးတော့ဟောနေရဒါခန္တီတို့ဟုံမလင်းတို့ထမန်သေးတို့တယောင်းတို့ ဖောင်းပြင်းတို့ကလေးဝတို့ဒီဘုန်းကြီးတို့လိုက်ဟောနေရအဲ့ဒါလေးတွေဘုန်းကြီးတို့တရားတော်မှာများသတိထားကြသမ်းပါဟုတ်ပလားအများကြီးပဲအများကြီးပဲပြောစီရတယ် ဘုရားနဲ့ပတ်သက်လို့ရှိရင်တဲ့အဲ့ဒါကိုတော်မိတယ်လို့တယ်ကိုတော်ဓမ္မတယ်လို့တယ်နဲ့ကိုပိုက်ဆံတတ်နိုင်တယ်မြတ်တယ်ပေါ့ဘလောက်တယ်တယ်ပေါ့အခုတော့မဟုတ်ဘူးခါခုနမိုးရောရှင်မိုးရောတို့တကာတကာမတွေကလည်းပဲအဲ့ဒါပုံတော့မရှိဘူးပညာတွေတော့တတ်လိုက်ကြတာ BI BB BA BA ဒါပေမဲ့လို့ဘာမှဟုတ်တဲ့အဲ့ဒီလိုပုံကိုယ်တွေပြောတဲ့ဇာကယုံကြည်ပြီးတော့တို့ဖရာရှင်မှာကြည်ပါဘာမှအသုံးချမရတဲ့ ရွှေဒီဆိုရွှေဒီဆိုရွှေဒီအစ်စ်လှူပါတော့ဟောအခုတော့စိကရက်ခွန်ကကလရွှေကိုချီတုတ်ခဏောင်းဆိုတဲ့ဝချမ်းများကိုစိုက်ပြီးတော့ဘုရားရှိလာထားကြသူတို့မှမဆက်တယ်ဘုန်းကြီးတို့တော့လှုပ်ရပါဘုရားကလိကမှာကလိကစားလှုပ်တာအာရှင်မရဒါကတော့တပည့်တော်လူဟောကြောင်နေပဲလူသားတွေပဲကောင်းကျိုးဆိုပြဆိုရင်အေးအေးအေး အဲ့ဒီရွှေမဟုတ်တာကိုရွှေလို့သဘောထားနိုင်သေးရင်တကယ်ဘုရားအတွက်အသုံးချရတဲ့ငွေကိုရွှေကြီးလို့သဘောထားလှူလိုက်တော့မကောင်းဘူးလားကောင်းပါဗျာခုအဲ့ဒါလို့လောက်ကြရရုပ်ဝါဒသိလွှမ်းနေတယ်နော်ဘာဝါဒလွှမ်းနေရုပ်ဝါဒအေးရုပ်ဝါဒသိလွှမ်းနေတာအဲ့ဒါဗုဒ္ဓဘာသာပြည့်စည်ခြင်းရဲ့အကြောင်းတရားဒါကြောင့်ဘုန်းကြီးတို့ကသာသနာပြည့်လို့သုံးလိုက်တာဒကာနမတို့အိမ်မှာအဲ့ဒီလိုအသုံးချမရတဲ့ရွှေကြီးတွေဟုတ်လားကလည်းရွှေတွေရက်တောင်တွေ အာတခါတရိစာစုပ်ကိုဂျိုကုန်းလုံးရိုက်ထားတဲ့ဟာတွေအိမ်ရှိလာရှထားရင်ဘယ်နဲ့နေမလဲဆဲလိုက်မဲ့ဖြစ်ချင်း32ခုထာသာကုန်မယ်သာအောင်မေပါကိုယ်အိမ်ရှိကြတော့အမိုက်တပွဲဖြစ်တာကိုဖယားရှိဘာလို့မျက်နှာပြောင်တိုက်ပြီးမိုက်မိုက်ကန်းကန်းနဲ့သွားလှုပ်ကြတာမလှုပ်ပါနဲ့မှန်ရလားအဲ့ဒါတွေသိရေးကြည့်နေတယ်ဘုန်းကြီးတို့မှာကသာသနာစောင့်ရှောက်ဖို့ကာကွယ်ဖို့တာဝန်မရှိဘူးလားရှိပါတယ်အဲတာဝန်ရှိနေတယ်အဲ့ဒါတွေအခုကသိများနေကြတယ် ။ဒါဆိုတော့ခုဘုရားတမ်းမဲ့ဆိုဘုရားကမရောက်သေးဘူးလာပြီးတောင်းပိုင်ဘိုးဘိုးကြီး။ဘယ်ကလာတယ်မသိဘူး။အဲ့ဒါတွေလည်းတို့တရားဓမ္မတွေတတိတာနတ်တရားတို့ထင်တယ်လောက်စွန့်အင်မရှိပါဘူး။တို့ကဘုန်းကြီးမရှုပ်ချဘူးမပုတ်ခတ်ဘူး။တို့ထင်တယ်လောက်စွန့်အင်မရှိဘူး။တကယ်လို့သာတို့ထင်တယ်လောက်စွန့်အင်ရှိရင်ပောရိသာဒဘယ်လိုလဲမပေါ်နဲ့မပေါ်နဲ့တွေ့တော့ပါသောရေးချပေါ်ပဲထွက်တယ် ပီနဲ့ဘီအကွဲကြီးပီအေပဘီအေဘွားကလေးလေးကစပီတယ်ခုတေကနီးကြီးတွေကြီးအဲ့ဒါမပီတာကူကဘာသာရေးအဲ့ဒါ AIDS ယောဂဘာယောဂဝင်လာလဲဟမ်ဘာသာရေး AIDS ယောဂခုကအကြဆင်းနေတာပောရိတာဒဘာလို့လဲပောရိတာပုရိတာလူ အထကစားတာလူသားစားတဲ့လူမို့ပောရိတာရလို့သုံးတာသူ့နာမည်မဟုတ်ဘူးအဲ့ဒီပောရိတာရတဲ့ရွှေနန်းတော်ကလူသားမစွန့်နိုင်တဲ့ဖြင့်ပါတဲ့ရာသကနဲ့တရှိတချောင်းတဲဦးတလုံးယူလာခဲ့တယ်ဘသူနဲ့ဘသူပါတွေတော့တရှိတချောင်းနဲ့တဲဦးတလုံးယူလာမရတော့ဘာခြိုင်လဲအဲအာသန်နဲ့လာတာဗျခင်ဗျားတို့ကဒီသန်နဲ့ဓာတ်ကခြိုင်တယ်လို့ပြောနေကြတာရပက ရတအရသာရှိအောင်ကကပြုတ်တတ်တာအရသာရှိအောင်ပြုတ်တတ်တဲ့ပုဂ္ဂိုလ်မို့သူ့ကိုရတကတဲ့အဲ့ဒါလဲဒီနဲ့အာလွဲနေကြပထုဘာသာကြပြီလိုက်သားရတိအေတဒီအေတပီအေပဘီအေဘပြီပအဖေရခောက်ခောက်ဘာသာကြတော့မပီတာကသူကြီးပြက်နေတာနော်ပောရိတာဒဘယ်လိုလဲပောရိတာ လူရှာမရတော့အဲ့ဒါသူခေါ်လာတဲ့ရတ္တကဆိုတဲ့ဓမစ္ချက်သမားစားတော့ပေးလိုက်ရောတနေ့အချမ်းရများတဲ့လူတယောက်သွားဖန်ဟိုကဝိုင်းလိုက်တာအင်းသင်္ကတယောက်ပြပါလဲကွာလိုက်တဲ့အခါကျတော့မှပြိတ္တကြီးအဲ့ဒီလူကိုချထားပြီးတော့အပြည့်အလွတ်လွတ်အောင်စီယုံခုံလိုက်တော့ဒီဘက်ကရှားငုတ်တုံနဲ့စူးမိတယ်ခြေတော့နော်အနာတရဖြစ်တဲ့အတွက်တရားသူကညောင်မင်းစောင်းနာသွားပြီးတော့ခမရတို့သစ္စာပြုဆိုသလိုလိုအဋိဋ္ဌံမြင်ဝင်ဆိုသလိုလိုပေါ့လေနော် အဲရောင်မင်းဆောင်နာတဲ့ကျွန်ုပ်ယောဂါကိုမြန်မြန်ပြောက်အောင်ကုပေးပါမင်းပေါင်းတရဓမ္မတို့ရဲ့လက်ချောင်းသွေးနဲ့ရင့်နှက်ပူဇော်ပါမယ်အဲဒါနဲ့သူချက်ကျွေးမယ်ရတကကလည်းမရှိသူကိုယ်တိုင်လက်ချီတော့ငုတ်ထုံးပြီလို့အစာမစားနိုင်တော့ကအစာမစားပဲနေတော့သွေးစုပ်ပြီးဗုဒ္ဓီနဲပြီးတော့မှအတနုတက်ပြီးတော့ယောဂါပျောက်သွားငုတ်ထုံးပြီးတဲ့ယောဂါဘာဖြစ်နတ်ကလုတ်ပေတာလားအစာမစားလို့ပျောက်တာအစာမစားလို့ပါတို့တရားဓမ္မတွေလည်းကြည့် အိမ်မှာဘုရားရှင်ပုံမှာဘယ်ကလာတဲ့အိန္ဒိယကမောင်ကိုဝင်လာတဲ့ကလမဘဲလေးတကောင်နဲ့ရည်တဲ့မျောလာတဲ့ကလမကိုဟင်းလာရင်ရှိပါလို့ထင်ရှားကုန်ကြီးသူရတ္တိဆိုပြီးဘုရားရှင်ပေါ်ရောက်နေတော့ရင်နာစရာကောင်းလိုက်ထံပရိသတ်ရဲ့ကိုဘာလာတဲ့မရှိတာနဲ့သူများတွေပြောတာအုတ်ကြမြက်ပေါက်အဲ့ဒါကိုတို့တရားဓမ္မတွေကသကောလောင်းမှာဇောင်းမနဲ့တဲ့အကြံနဲ့ဆိုပြီးတော့အဓိပတိဘုရားအတုမရှိတဲ့ဘုရားရှင်ကိုတင်ထားလိုက်ကြတာသိရင်နာကြကောင်း ဘုန်းကြီးတို့မှလည်းနှလုံးသားရှိခံစားချက်ရှိဟုတ်ပလားအေးသာသနာစွန့်ဆောင်ရမယ်တောင်းဝန်မရှိဘူးလားရှိတယ်အဲ့ဒါဘိရှင်တို့တဲ့ဗြဟ္မာနာတဲ့ဟုတ်လားပြီးတော့ရှိပါဆိုတော့အဲ့ဒီနှက်ကြီးတွေနဲ့တကားတွေညားပြီးတော့တယောက်မှအလုံးမကြလို့ဆိုပြီးနှင်ထုတ်ပြီးတော့ရေတဲ့ဘဲနဲ့မျောလိုက်တာခမရတို့ကဟင်းလာပေါ်တင်ပြီးတော့ခဏဘုရားရှင်ပေါ်ရောက်ပြီအိန္ဒိယကမောက်ခုံဝင်လာတဲ့နှာခေါင်းချုံကလမတို့ဗုဒ္ဓဘာသာထဲမှာမရှိဘူး ဟုတ်မလားမိဘတော်ဘောဆရာကြီးတမားကြီးဘုန်းကြီးတွေယဟန်တွေဘုန်းကြီးယဟန်သာမဏေဒီလရှင်ကိုတထောင်စားလောက်သဘောထားပြီးတော့ငါလှုပ်ချင်ရလှုပ်နေတဲ့လူတွေမိုးချိုးကလည်းမပြစ်ဘူးနော်ဧကနာအောင်းနေတယ်တရားမင်းဝရစိန်လက်နဲ့ကုံနေတယ်ဒီတရားပွဲကစပြီးတော့တရားမင်းအတွက်ဘုန်းကြီးတို့ကဖမ်းရှာပေးရအောင် ဒေါ်လာနဲ့ဆိုပြီးတော့ဝရသိန်လက်နဲ့တွေဝယ်ပို့ပြီးတော့ဘုရားရှင်မောမာတဲ့မရှင်မကျင်ရှိတဲ့လူတွေဟိုးငနဲ့တိုင်းငနဲ့ဘုံငနဲ့ခွမ်းငနဲ့ပြစ်ပါပဲဆိုပြီးဒါလို့ဆိုရင်တော့သိရတဲ့ရန်ကုန်မြို့တော့ပြာချလောက်တယ်ထင်ဟင်ပရိသတ်အဲ့ဒါတွေတတိထားတယ်မေတ္တာပို့ပါဘုရားကိုလူဒီတော့အချို့ကအရှင်မရဒီအကြောင်းတွေမပြောပါနဲ့တဲ့အဲဒီအကြောင်းတွေမပြောရင်ခွန်ကြီးတို့ကလူထွက်ပြီးမိမ့်မရေုံပဲရှိတော့တယ်လို့ဘာပြောကြရလို့သေးတော့ မှန်ရလားပြည်လားအဲ့ဒါတော်တော်ခက်နေတယ်အေးဒါကြောင့်ဘုန်းကြီးတို့တရားတော်မှာများဘုရားပန်းဝယ်တာတောင်းမှလေဟောဘုရားအတွက်က9 10ဘိုးဝယ်မယ်ဆိုရင်ဘုရားအတွက်က9ကြဘိုးအဲ့ဒီအိန္ဒိယကမောင်ခုံဝင်လာတဲ့နှကောင်းညွန်ဖလမသုရတတိအတွက်က3ကြဖို့ပါလေ ပြောတော့တပည့်တို့ကကိုးကွယ်တာမဟုတ်ပါဘူးလေကိုးကွယ်တာမဟုတ်ရင်ဖယားကြီးပဲပန်းတစ်ဆိုင်ဖို့လူပြီးတော့အေးရှိတာရောမရှိတာသူရသတိပေါ်ပေါ်ပေါ်မင်းကောင်းစသည်များဟောဒီကုသိုလ်တွေယူကြလို့ဆိုမကောင်းဘူးလားကောင်းပါရဲ့အခုအဲ့ဒါလို့မဟုတ်ဘူးယုံမြင်ဝါဒလေးနေအပြင်ဘုန်းကြီးတို့တရားဒဂမတွေကအဲ့ဒါဘာသာသာသနာမှာအသုံးချလွဲနေကြဘာသာသာသနာမှာဘာဖြစ်လဲအသုံးချလွဲအသုံးချလွဲနေကြတယ်အဲပြီးတော့ဘုရားရေကတ္တတောင်မှပြိဿကြီး တကယ်လို့လိုအပ်ရင်တဲ့ဟောရေအိုးနဲ့တဲပြီးအဲရေအိုးတဲ့မိမိရဲ့သက်ရှိဖြစ်စေခင်ဗျားတို့ပြောတဲ့ဂျိုသက်တို့ဟုတ်လားအဲ့ဒါတွေဖြစ်စေပေါ့ထက်ပေါ့လှူထားလိုက်ပြီးရောအခုတော့ဆောင်းမကြီးလောင်းလိုက်တာစနေသားသမီးတို့ဘာဘယောစနေသားသမီးတို့ဘာဘယောဆိုအောက်ကဘယနှုတ်ခမ်းကိုပြားနေတဘာဝမကြတာလေမလုတ်ကြစမ်းပါနဲ့ဒုပရိသဆောင်းကရေလောင်းရင်ကြိုက်တလားပြောဘုန်းကြီးလည်းရေရာချင်းချင်းနဲ့စနေသားဟုတ်တယ်မဟုတ်လား ခုနှစ်နှစ်သမီးခုနှစ်နှစ်သားတွေကိုရေတယောက်တယောက်အလုံး10လုံး10လုံးလောင်းမယ်ဘယ်နဲ့တော့ခံမလားကို့မှာထိခိုက်လို့တဘာဝမကြတာတွေနဲ့ဘုရားသွားလှုပ်တာကတော့ပြိတ္တရဲ့ပြောရရင်လည်းသိမကောင်းဘူးနော်အဲ့တော့ရီလူဆိုရီဦးနဲ့လှူထားလိုက်ပြီးတာပါပဲဒါရောရီလူရမရောက်ဘူးလားအဲပြီးတော့မိလူတယ်ဆိုရင်လည်းပဲအဲ့ဒါနေကြီးတကောင်များ တခါတည်း12နာရီဘယ်မုတ်ဘယ်ဘက်ကသွားပြီးမိသက်စီလူပါသူဖယားညော်တိုက်တာဖြူစရာတော့သာဖယားပြင်ဝလုံးနဲ့လိုက်ရိုက်မိဆိုတာအမောင်ကိုခွင်းဖို့ပဲရှိဒါကြောင့်သက်စီဆိုဖယားနဲ့ကိုသက်စီဖယားရှိချလူထားခဲ့ဘူးတဲ့ပုံကနေထွန်းလိုက်ရင်အလင်းရောင်မရဘူးလားအခုတော့နေကြီးကြောင်တောင်ဖယားမီးပုံတိုက်လိုက်ကိုသာဆိုဝလုံးနဲ့လိုက်ရိုက်လိုက်တဲ့ဖြစ်ချင်းကတော့ဘာပြောကောင်းမလဲ အဲ့ဒါလို့လောကလူတွေကရောက်တယ်ပြီးတော့ရုပ်မြင်ဝါဒအနေအချင်းပြိဿအစွဲတွေလွန်နေကြတယ်အစွဲတွေမလွန်ကြဘူးလားပြောတော့ဗုဒ္ဓံတရဏကိစ္ဆာမိတဲ့ဘုရားကသွားကြည့်ရင်ဘာလို့သူရတတိတရဏငိစ္ဆာမိဘုဘောအောင်တရဏငိစ္ဆာမိဘုမင်းအောင်တရဏငိစ္ဆာမိရွှေဘောကျွန်းတရဏငိစ္ဆာမိပြီးတော့ပရိသတ်ရင်ဗါတဲ့တမင်ညတရဏငိစ္ဆာမိပေါ်လိုက်တာဒီဘာဘာလို့ကြ ဘာလို့ကြတာလဲအေးအဲ့ဒါပေါ်ကြတာတဲ့ဟုတ်တယ်အုံတော့မရှိတော့ဘူးရှိလိုက်တဲ့ပညာတတ်လိုက်တဲ့ပညာရှိလိုက်တဲ့ပစ္စည်းသွားကြည့်လိုက်ရင် no brain ဆိုပြီးတော့အုံနောက်ဆန်းချောင်းနေကြဟာရှင်မြတ်ခုနကပြောခဲ့တဲ့အာဒါတမင်ရတို့ဟလားရွှေဘောကျွန်းတို့ဆိုတာတန်ဃာတွေမဟုတ်လားဟုတ်တယ်သိဟုတ်တာမငင်းပါသို့တော့ဒုဒကာဒကမတွေရေကြီးကမ်းမြုပ်လိုက်လိုက်ပုံကစေရနာရေကြီးကမ်းမြုပ်လိုက်လိုက်ပုံက ဘုန်းကြီးတို့အဲ့ဒီအတက်ချင်းတွင်ဟုံမလင်းဆိုတဲ့မြို့ကြီးရောက်တဲ့အခါကျတော့မတော်ကားပေါ်ကဈေးလန်းခရီးကြည့်လိုက်တယ်။ဘာပြောကောင်းမလို့တလက်မကွက်နှစ်လက်မပုံလေးတွေနဲ့ယေရှုဆိုလားရေကွက်ဆိုလားပေါ့လေ။အဲဒီကိုတော်ကြီးပုံလေးရောရွှေဘောကျွန်းရောတာမညရောဘူးဒီခရမ်းကြီးလိုသဘောထဲမှာရောက်။ပြန်ကြည့်။ဒါကိုရောဘုန်းကြီးတို့ကဒီတိုင်းကြည့်နေရမှာလား။ဟမ်မရိတ်တာ။ကြည့်ပါဘူး တကက်တကြီးဝါကြီးတွေကအရှင်းမြင့်ဆိုတဲ့နေရာဌာနနေရာမှာအခုလမ်းဘေးမှာသကောတဲ့ဘူးသီခရမ်းကြီးဖြစ်ရောင်းကုန်ပစ္စည်းရောက်နေတာဒါမှလုပ်ကြတာသာသနာပြုတာလားသာသနာဖြတ်တာသာသနာဖြတ်တာပါဗျာသိခါချနေရတာဟုတ်မလားဒီလိုမလုပ်ကြပါနဲ့တို့တကားတော်မှာများတကယ်လေးစားတိုင်းနဲ့တက်ကြီးဝါကြီးတွေကိုတက်ကြီးဝါကြီးအဖြစ်နဲ့ဆိုပြီးတော့ထားချက်သမ်းမှာရှင်းတယ်နော်ပြီးတော့ဘုန်းကြီးဟာဘုန်းကြီးပေါ့ဘုန်းကြီးရပါတယ် ဘုန်းကြီးပေါ့အဲ့ဒီဘုန်းကြီးကိုဖဖယားဖဖယားဆိုတာအမေနဲ့ညာလို့ဖဖယားဖြစ်တယ်ကျွတ်เสียတော်တို့မြန်ဖဖယားရောင်မခေါ်လိုက်နဲ့ရောင်မခေါ်လိုက်နဲ့ခေါ်မဲ့ခေါ်ရင်ကိုကိုဖယားမောင်မောင်ဖယားလို့ပဲခေါ်ရဘယ်နဲ့ဗျဘုန်းကြီးဘုန်းကြီးကိုတို့တရားဓမ္မတွေကဘာသာသာသနာနဲ့မပတ်သက်တဲ့အမိတွေဟောဟာရတွေအသုံးအနှုန်းဆက်ဆံမှုတွေလုပ်နေတာလဲဘာသာရေးသိခါချခြင်းတရားဖြစ်ပြလိမ့် မှန်ရလားမှန်ပါဗျာအေးအဲ့ဒါတွေတို့တရားဓမ္မတွေသတိထားဒါကြောင့်ဘုန်းကြီးကသင်္ကန်းဝတ်ကြီးနဲ့မိမတယောက်ဖတ်နေရင်ဘုန်းကြီးကနစ်လာတပါးနဲ့တယောက်သေးပဲနစ်လာအခုကတို့တရားဓမ္မတွေဖယားရောတရားရောသံဃာရောဆိုပြီးတော့အကုန်လုံးဟိုဟာရောဒီကရောဆိုပြီးတော့ဖြတ်လို့ဖြတ်ကြည့်လောက်လိုက်ကြတာဒီတိုင်းကလွတ်ထားရင်တို့ရဲ့မြန်မာနိုင်ငံနစ်လက်ဆယ်ရှိတာသာသနာကွယ်နိုင်တယ်ပြိတ္တာ သာသနာမကွယ်နိုင်ဘူးလားကွယ်နိုင်တယ်ခုနကပြောလို့ဘုန်းကြီးယဟန်သာမဏေသီလရှင်ကိုတထောင်စားလောက်သဘောထားနေတာငါလောက်ချင်အောင်လုပ်မယ်တို့ကကိုကြီးထောက်ပဲလှူဒန်းနေရတာပဲဆိုတဲ့ဒါနနဲ့မာနတက်နေကြတဲ့လူတွေအတွက်ဒီထဲမှာဖြုတ်เสียရတော့မပါဘူးဟုတ်မလားမှန်ပါဗျာစနေသားနာမည်ကတက်တိုးတယ်အေးတို့တက္ကရာမတွေအဲ့ဒါတွေသတိထားကြသမ်းပါ ယဟန်သံဃာတော်လို့သာသနာဝန်ထမ်းဖြစ်လာရင်ပြည့်စာပေတရားပို့ချမလားနှစ်တရားဓမ္မအတုဟောပြောမလားဒီနှစ်ခုပဲရှိဒီနှစ်ခုမလုံနိုင်အောင်ရုပ်ရုပ်ရုပ်ရုပ်နဲ့သွားလုံနေကြတာသာသနာပြုတာလားသာသနာဖြတ်တာသာသနာဖြတ်ပါဗျာဒါများဗျာတခိုးကလူလူဟိနေလို့တို့တရားဓမ္မတွေကသာသနာပြုတယ်သာသနာပြုတယ်သူတို့မရှက်လို့ပြောတယ်ဘုန်းကြီးတို့တော့ရှက်ပါဟုတ်ပြီလားအေးဒါလေးတွေဒကာရမများသတိထားရနော်ကြာရင်အပြက်အပြက်နဲ့နှာခေါင်းသွေးထွက်ကုန်ကြတော့မှာ အေးရှင်ကမရတဲ့မြင်းကမရတဲ့နောက်ခွေးခံတဲ့ဘုရားပေါ်လာအောင်တို့ဗုဒ္ဓဘာသာတွေသိသဘောကောင်းလုံးအားကြီးတယ်အာမဟာယာနကပြောလေနာခန္ဓာပဲကနေ့အုံမနိပါရမေဟုံနဲ့ကိုယ့်ရဆိုင်ကနေပြီးချက်ပင်မောထိရောက်ပါတယ်တော့ဩမနိပတ္တမေဟုတ်တချို့လူဖတ်တော့မဖတ်တာအဲ့ဒါလောက်ထားရင်တဲ့ဈေးအောင်ကောင်းတယ်တဲ့အဲသိတိတက်တယ်တဲ့ promotion တက်တယ်ဆိုပြီးတော့ တကယ့်ဘွတ်ဒီဂရီပညာရှိရှိတဲ့လူတွေကလုပ်နေကြတာဘုန်းကြီးဖြင့်ရှက်လွန်းလို့ပြိတ္တရေဘာပညာရှိနေတာလဲမေးပါဦးနော်လားဘာသာရေးစကားဖြင့်ဘာသာရေးခေါင်းဆောင်ဖြစ်တဲ့ဆရာတော်တန်ဃာတော်တွေမေးပါဦးနော်လားဟုတ်မလားအေးအုံမနိပါရမေဟုံးလို့ဆိုတာကဘုန်းကြီးတို့ဒီခြေရာဝါဒဗုဒ္ဓဘာသာမှာမြန်မာလောသီဟိုယူရီးယားကမ္ဘောဒီးယား၅နိုင်ငံရှိတယ်မြန်မာနိုင်ငံနဲ့အယူတူတဲ့နိုင်ငံဘယ်နှနိုင်ငံလဲ၅နိုင်ငံ အဲ့ဒီငါးနိုင်ငံရှိတဲ့ပုံကိုယ်တွေမှာကြည့်တာဘုရားအလောင်းမကိုးကွယ်ဘုရားခမဲတော်မကိုးကွယ်ဘူးဘုရားမဲတော်မကိုးကွယ်ဘာဖြစ်လို့မကိုးကွယ်တာလဲမကိုးကွယ်တိုက်လို့ဘာဖြစ်လို့မကိုးကွယ်တိုက်တာလဲလောဘဒေါသမောဟများတဲ့ပုထုဇဉ်ဘဝသာဖြစ်သေးဟုတ်ပလားမှန်ပါဗျာအခုအုံမဏိပတ္တမေဟုံဆိုတာကပြိဿဘုရားအလောင်းကိုးကွယ်တဲ့ဝါတော့အရိပ္ပပြန်ရင်အုံအန္တရာကင်းရကြွချင်းပြီးကောင်းရင်မင်္ဂလာဖြစ်ပါစေသာ မဏိအဝလောကီတည်သွားတာခေါ်တဲ့မိတ္တရဖရာအလောင်းသည်ဗဒုမေဗဒုံမေဗဒမေဗဒုံမာကြပါမော၌တည်ပြီးတကလာဟုံကောင်းကျိုးချမ်းသာပေးပါစေသာတဲ့ကဲတို့ထေရဝါဒကဖရာအလောင်းကိုးကွယ်ရမကိုးကွယ်ဘူးဖရာခမဲတော့ဖရာမဲတော့ဘယ်မှာမှမကိုးကွယ်ဘူးဘာဖြစ်လို့လဲမကိုးကွယ်တိုက်သေးလို့အပြစ်များတဲ့ပုထုဇဉ်ဘဝသာဖြစ်လို့ ဘုရားအလောင်းဟာအလောင်းတော်ဆိုပေမဲ့သူကဘာလဲပုထုရှင်ဆိုတာပြောခဲ့ဘာလို့ပြောခဲ့တာလဲဆိုတော့တို့ဘုရားဖြစ်ပြီးမှမကောင်းတဲ့အလုပ်လုပ်သေးတယ်သိကြတယ်နော်ဒါဖြင့်ဝိဘတ်တော်12ပါးဆိုတာဘုရားဖြစ်မှခံစားရတာမဟုတ်လားအဲ့ဒီဝိဘတ်တော်12ပါးအလောင်းတော်ဆိုတဲ့လေးလေးချင်းကဘာတသိမ့်ပါလာခဲ့တဲ့အမားတွေကိုပြန်ကျွေးဆက်ရဒါကြောင့်လေးလေးချင်းကဘာတသိမ့်ဟာပုထုရှင်ဘဝပုထုရှင်ဘဝဆိုတာအမားများတယ်အမားများခဲ့လို့ ဖယားဖြစ်လေကာလမှာအဲ့ဒီအမားတွေကိုပြန်ပြီးတော့အကျွေးဆိုင်ရှင်းအဲ့ဒါကြောင့်ဖယားအလောင်းကိုတို့ကမကိုးပဲအဲ့တော့အုံမနိပါရမေုံဆိုတာကဖယားအလောင်းကိုးွယ်တော်ဘာသာကြီးဖြစ်လာရောဗျာဟောသွားဗျာဩဝေယောယောကြဝယောယောယောတိယောယာယောဆရာကြီးရဲ့ဒီနေ့အကုန်လုံးယောဒီနေ့ဘာဖြစ်တော့ယောကုန်ပြီပြိဿရဲ့ ဟိုဝါဒဒီဝါဒဟိုကိုင်းဒီကိုင်းတွေကအကုန်လုံးတကားတဲ့ပူပေါင်းဆက်ဆံတာတွေကိုတို့တကားတကားမတွေကဘာလဲသဘောကောင်းတယ်လို့ဘုံယူခြင်းလားယူပါဗျာသဘောကောင်းတယ်လို့ဘုံယူခြင်းဘုန်းကြီးတို့ငယ်ငယ်တုန်းကအငိမ့်စားသဘင်ကြည့်ကြတော့လူရှင်တော်တွေကမင်းသမီးလေးကပြအမောဖြစ်ဖို့ဆိုပြီးတော့စကပြေထိုးကြတယ်။အာသဘောကောင်းတဲ့ဘဝတော့ဘေးဝါကဘသူကဟေ့ဘေးဝါကဘသူကပြောတော့နောက်ဆုံးလူချင်းတော်တယောက်ကထပြောတယ်။ဟေ့ဟေ့ဟေ့သဘောကောင်းတဲ့နေရာမှာတို့အိမ်ကမိအေးဘသူမှမမိဘူး ဟာမင်းတို့အိမ်သားမိအေးကဘလောက်သဘောကောင်းလို့ကလေးလေးရောက်ဖေးမပေါ်ဘူးလေအခုလည်းတို့ရဲ့ဗုဒ္ဓဘာသာဘယ်ဟာဗုဒ္ဓဘာသာလို့ပြကြမရှိတော့ဘူးခုနကပြောခဲ့တဲ့နောကတခါစေဝါသိဘောတုဟုတ်မလားအေးခါဆိုင်ရိုင်းဆိုတာဒီပါလာတဲ့တွေ့တာကြောင့်လှုပ်ချင်အောင်လှုပ်နေကြတာဘာသာရေးအပြက်အပြက်နဲ့နှာခေါင်းသွေးထွက်ဖြစ်နေဟွန်းသိသဘောကောင်းလို့ရင်မိအေးဖြစ်တော့မယ်ဟိုလူကပြောအုတ်ကြမြက်ပေါ့ လက်ခံဒီလိုအပြောဟုတ်ကြမြတ်ပေါ့လက်ခံနဲ့ဆိုတာအင်းတို့မြန်မာနိုင်ငံဟာကြာရင်ထေရဝါဒဗုဒ္ဓဘာသာမိအေးဖြစ်တော့မယ်ပြိဿရဲ့အဲ့ဒါတွေကိုခွန်ကြီးတို့ကခံစားချက်နဲ့ဆိုပြီးတော့ဒီမှာပြန်ပြီးတော့ပြောပါတယ်သာသနာပြုတယ်ဆိုတာဟာသီလတီအောင်သမာဓိတီအောင်ပညာတီအောင်ဒါပြုရမှာမဟုတ်လားမှန်ပါဗျာအေးထားဇီအောင်ဇီဝယ်နဲ့အားကြောင့်သွားကြောင်းလာနဲ့ ជីវရှာရတာခန္ဓာဝတရားအရာဗျာတပည့်တော်ဥပမာအောင်မစောင့်နိုင်ထားအေးအားလက်တဲ့အခါကြတော့ကဘုန်းကြီးတို့တရားဓမ္မများတို့ငကောမစောင့်နိုင်တဲ့ဥပုဒ်ဒီရဲ့ရှေးလားများစောင့်မဲဟဲ့လို့မကောင်းဘူးလားအခုတော့ပညာရေးသမားများဈေးသမားများကအဲ့ဒါကြောင်းပိတ်တယ်ဟာလားဈေးပိတ်တယ်အာလည်းသမားများကထွန်လုံးပိတ်တယ်ဆိုရင်ဘယ်နဲ့လောက်ကြတော့ဆိုတော့အဲ့ဒါအာအရှိလူစုပိုက်ဆံစုပြီးလာဟိတကူးကြီးဖရာတွေသွားဖူးရအောင်ဆိုတော့တို့ရန်ကုန်ကဖရာတွေတကူးမရှိတော့ မင်းပြေးကြ။ငကုံကကြီးပွားရေးရှိပွားရေးပညာရေးလုပ်ငန်းရေးကြောင့်အာမထုတ်နိုင်မှလည်းအဲ့ဒီအလုပ်တွေထွန်းနှုံးပိတ်ကြောင်းပိတ်ရေးပိတ်တဲ့အခါတကားတဲ့အတိုးချပြီးတော့ကြိုးစားလုပ်ရမှာအခုအားအားကြီးတော့ဖယလေထွက်နေကြ။ဘယ်သွားကြ။ဖယဖူးတယ်လို့ကိုကမသုံးညင်ဖယလေထွက်။နှလုံးမှာပါပါလားပါပါဘူးပါပေါ့ရေကမောကစားကတောက်ခါနဲ့သွားတာဘုရားရောက်တော့အော်တိုမက်တစ်ဖိမှုတော်ထောင်ပြီးဥသုံးငိမ့်ချောချ ပြီးတော့မှစားရင်တာဝယ်စားအပြန်ကြရံဖြစ်ပြန်လာကြတယ်ဒါအများသူတို့ကပြောတယ်တပြည့်တို့ကကြိုက်ကြီးကို၃ခေါက်ရောက်ပြီ၁၀ခေါက်ရောက်ပြီဘာမှထူပါထုလည်းကံပြောဘာမှမထူပါဘူးအဲ့တော့ရည်ရွယ်ချက်မှန်မှန်ကန်ကန်နဲ့တကူကြီးဘုရားတဆူသွားဖို့မယ်ဆိုရင်အခန္ဓာအိမ်မှာတစ်ချိန်ဘုရားဝတ်တက်ပါကအဲ့ဒီဘုရားတဆူကပြန်လာနှစ်ချိန်ဘုရားဝတ်တက်နိုင်အောင်ကြိုးစားကြပါသုံးဆူကပြန်လာသုံးချိန်ဘုရားဝတ်တက်နိုင်အောင်ကြိုးစားကြပါဦး အခုတော့ဘုရားလည်းဖုတ်ပြီးတော့အဲ့ဒီကပြန်လာပြီးရောက်တက်ကရပေါက်တက်ကရတွေပြောတာလားအိမ်လာရောက်ကိုကအိမ်ကအိမ်ကသာဘုရားတယ်အိမ်ပေါ်တက်မခံဘူးခြေထောက်နဲ့ဇုံရင်ဘတ်ကိုကန်ချပြအချိန်ဖြုံးနေကြတာဘာလို့ကြတာဒါကိုပဲသူတို့ကအောင်မလီဈေးကောင်းနေလိုက်ကြတာအခုခေတ်ကဒါကြောင့်ဘုန်းကြီးတို့တရားတော်မှာများကိုယ်တဏ္ဍသီလသမာဓိပညာတရားသူတစ်ပါးတဏ္ဍသီလသမာဓိပညာတရားကြည့်အရေးကြတော့မလိုက်နိုင်တော့ ကိုယ်တဏ္ဍာနိလသမာဓိပညာတည်အောင်ပြီးတော့သူတစ်ပါးတဏ္ဍာအေးအဲ့ဒီပြီလို့လုံမှာဘာလုပ်ငန်းခေါ်သာသနာပြုလုပ်ငန်းခေါ်တာတို့တရားဓမ္မတွေရဲ့အခုကြတော့ကတို့လောကလူသားတွေဟာအဲတလ၄တဲ့ဥပုပ်စောက်ကြည့်တယ်ဆိုတာလူတရားတယောက်သိရှားသွားအဲဟိုသချင်းလေးလို့ရှိတော့ရှိတယ်ရှားတယ်လို့ဖြစ်သွားတယ် လူတွေကပေါက်လို့ပဲစားကိုကြည့်သီးလားဘာမှမရှိဘဲနဲ့ဆိုပြီးတော့နေတာဟုတ်ပလားအေးအေးအဲ့ဒါတွေသတိထားဗျာဒါတို့ဒါတွေဟာပြန်လည်ပြီးတော့ဘုန်းကြီးတို့တရားဓမ္မများ သုံးသပ်ဖို့သင်ခြင်းမို့တွေးတော့ဖို့မလိုဘူးလားလိုပါဗျာအေးအေးအေးဒီဘုန်းကြီးကဥက္ကဋ္ဌ15နှစ်လောက်ဖြစ်လိုက်စားဒီပြင်အမှုမစီရင်ဘူးအဲ့ဒီဖယားခန်းအမှုစီရင် ဘုရားကံကိုခုနကရှုပ်ပွေပွားပြီးတော့သူရသရိယောဘိုးဘွားဘုံမင်းကောင်းရှင်မတိရကဇေနောရွှေဘောညိုတာမင်းညအဲဒီတဲ့အချို့ကဘောင်းတော်တွေတော့ဘုရားကံသွတ်ထားတာရှိသေးတယ်နတ်ဆွဲဝါဒဟုတ်ပါလားမှန်ပါဗျာအေးအချို့ကမိရစ်ဆံဘူးလေးနဲ့ဟောမိရစ်ဖူးလေးနဲ့ဗျာသို့မဟုတ်ပလတ်စတိတ်ဖူးလေးနဲ့အဲဆရာတော်တဲ့အဲ့ဒါဘယ်ပုံကိုကြီးရဲ့သပင်မှာဘုရားဆိုတော့ဘုန်းကြီးတို့ကစဉ်းစားဟောသပင်ဆိုတော်သေးတာပေါ့ ဟာတော့အဲ့ဒီတိုင်အောင်ရောက်တက်ပြီးတော့အဓိပတိဖရာအတုမရှိတဲ့ဖရာကိုဘာမဟုတ်တဲ့ဟာတွေနဲ့ဆိုပြီးတော့အကုန်လုံးရောကြော်တွေလုံနေကြတယ်မိုးချိုးကမပစ်ဘူးကွာဒါမျိုးကြဒါလောက်ဒီဟာဘုန်းကြီးတို့ပြိဿရောက်မတက်နဲ့နော်လွန်ကဲလာပြီအေးအေးမိမိတို့ကကြီးပွားရေးရှိပွားရေးဘဝအကျုပ်ပေးတယ်ဆိုရင်ရှိပွားရေးနဲ့ဘာသာရေးမရောနဲ့မရောနဲ့တခြားတွေတာဟုတ်တယ်မဟုတ်လား အခုကကစီးပွားရေးနဲ့ဘာသာရေးဘာဖြစ်တော့ပြောနေကြတယ်အမေဘယ်ဆရာတော်ကြီးသင်္ကန်းသွားကမလို့တဲ့ဘုန်းကြီးတို့ကလည်းရည်သေးတယ်ကြည်အေးရဲ့တို့တက္ကဒကမတွေကိုင်ကိုယ်ဆိုင်ရောင်းတဲ့ပစ္စည်းတွေအတွက်တခြားတစ်မျိုးတည်းမှာသွားပြီးတော့ဝဲတာအလှပေးခဲ့တာလားကုံရင်းတည်ခဲ့တာကုံရင်းတည်ခဲ့တာပါဗျာခုလည်းပါထူကိုချမ်းမအောင်သားသမီးတွေစာမွေးပဲအောင်အိမ်ကဘူအဟွာကြီးပရိုမိုးရှင်းတက်အောင်သွားလုပ်နေတာလှူခဲ့တာလားကုံစင်းတို့ရင်းတည်တာ ဘိုးစင်းတို့ရင်းနေတာပါဗျာကြီးကျင်တဲ့ကြီးခင်မိမိအလုပ်တွေကဘယ်လိုလဲဆိုသာသနာတစတစနဲ့ရောက်တက်ပြီးတော့မယူရဲသာသနာဖြတ်နေတယ်ဆိုတာသူတို့မသိကြမလုပ်ပါနဲ့ရိုးရိုးစေတနာရှိလှူပါဘယ်ပုဂ္ဂိုလ်လှူလို့ကောင်းတယ်တောင်းစားလှူလေကောင်းတာပဲစေတနာရှိရှိနဲ့လှူဟုတ်လားမဟုတ်လားနောက်ကအဆွဲပွားလေးနဲ့ဆိုရင်အဲ့ဒါအလှူတမ်းမြောက်ပါမလားမမြောက်ပါဘူးဗျာမမြောက်ဘူးဗျာရှင်းလား အေးဒါကြောင့်အဲ့ဒါနတ်ဆွဲဝါဒကြီးကလည်းအင်မတန်မြတ်ကိုင်ပောရိတာရပြန်ပြောအဲ့ဒီပောရိတာရလေအဲအစာမစားတော့ယောဂပြောက်တာနတ်ကလှုပ်ပေးတာလားလူကလှုပ်ပေးတာလူကလှုပ်တာဗျာအဲလူကလှုပ်ပေးတာပါအေးဒီတော့ဘာလို့တော့ဒါငါနတ်ကြီးကမဆာလို့ယောဂပြောက်တယ်ဆိုမင်းပေါင်း100ဖမ်းပြီးတော့မှတကားလည်းပဲညောင်မင်းတူလူဆွဲထားသူပြောတော့ငါဘလောက်တရားတစ်ပါးမဟာတုဒ္ဒသောတာမင်းကျမ်းတယ် အဲ့ဒီမဟာလူဒ္ဒလောမမင်းကတက္ကသိုလ်မှာနေတော့ကအတူနေလည်းဖြစ်ခဲ့တယ်ဆရာတချမ်းလည်းတော်ခဲ့အချမ်းရံလည်းသိမ့်များတဲ့အတွက်ဒါကြောင့်သူမဖမ်းလို့မဖမ်းဒါနဲ့မင်းတရားကျကျင်နာလောက်ပါပြီဆိုပြီးတော့မှမိဟုတ်ခင်းနေတဇူဝါတွေတဲ့တကားလည်းပြင်းတယ်အဲ့ဒီပြင်းတော့မှညောင်မင်းဆောင်တော့ကဟာဒီကောင်သူ့ဘာလို့စာမစားလို့ယောဂပြောက်တာဘယ်နဲ့ကမောက်ကမငါကမြင်သူ့မန်းစီလေးတစ်လုံးတော့မပေးရဟမ် ။နှမ်းရောင်မကြီးတော့သွေးလေးနဲ့ညစ်ပါကွရင်မမဲရိုင်းလေးနဲ့ညစ်ပါကွအောင်တော့မှာပဲ။မဖြစ်ဘူးဆိုပြီးတော့သူကလည်းပဲအဲ့ဒါအဲနတ်တော်သနဲ့တရားမင်းနော်အဲ့နတ်တော်ရဲ့ဥက္ကဋ္ဌကြီးဥမာကဒီသူသွားပြီးတော့လောက်ပါအောင်ဥက္ကဋ္ဌကြီးခင်ဗျာကျွန်တော်ညောင်မင်းတော့ညစ်ပေကုန်တော့မှာပါပဲဟာဘာဖြစ်လို့လဲကွာအာဟိုအကောင်ဘောရိတာရလေ သူကသူစားမစားမယောဂပြောက်တာကျုပ်မြင်မန်းကြီးလေးတစ်လုံးတော့မပေးရပဲကျုပ်ကမသလို့ဆိုပြီးတော့မင်းမောင်းတရားတို့ရဲ့တရားတစ်ပါးတို့ရဲ့လက်ချောင်းသွင်းနဲ့အဲ့ဒါရှင်းနှပ်ပူဇော်မလို့တဲ့ကျုပ်ညောင်မကြီးညစ်ပတ်ကုန်တော့မှာပဲဗျာလုတ်ပါတကယ်လို့သာဘုန်းကြီးတို့ထင်းတယ်လို့တကုတ်ရှိတယ်ဆိုရင်အေးကွာမင်းကမေ့လေလို့ထင်ပါရင်မင်းမှတကုတ်ရှိသားပဲပောရိတာတယောက်သေးပဲကွာသူ့ကိုအိမ်ငွေချပြီးတော့မင်းမောင်းတရားလွတ်လိုက်ပြီးရောပေါ့မပြီးနိုင်ဘူးလားပြီးနိုင်ပါဗျာအခုအဲ့ဒီလိုမပြီးလို့သူပဲရောက်သွားတယ်တရားကြီးရောက်သွားတယ် တရားကလည်းအေးမင်းတက်ငါကစီနီယာကြီးပါတယ်ကွာမင်းပြန်တော့ပြန်တော့မင်းမပြန်ငယ်ဒီကိစ္စငါအေးချအောင်လုပ်ပေးလိုက်မယ်ဆိုပြီးတော့ပောရိတာတာတကူနဲ့အိမ်ဝေချပြီးတော့မင်းမောင်းတရားနှုတ်လိုက်တယ်ပြီးတာအခုဒီလိုလုပ်မပေးဘူးအေးမင်းပြောတဲ့အထဲမှာမင်းမောက်တရားတော့မဟာသုတ္တသောမမင်းကျမ်းနေတယ်အဲ့ဒါမင်းမဟာသုတ္တသောမမင်းပါမလက်ခံမယ်လို့ပြော့မဟာသုတ္တသောမမင်းဖြစ်တဲ့လူသားဤဟောကြားမှုတရားကြောင့်ပောရိတာရအမြင်မှရပြီးတော့မင်းမောက်တရားသက်ချမ်းသာရလိမ့်မယ်ဆိုပြီးတော့မှ လူပြေပြန်လွှတ်လိုက်ဘယ်လွှတ်လိုက်လူပြေပြန်လွှတ်ပါဗျာဒါအဲ့ဒီမှာသုဒ္ဓသမမရအောင်ဖန်တော်ဟူကတတရဟဂါထာတရားသာတထောင်တန်ဂါထာတို့ဟောကြားတော်မှာခါမှာပောရိတရဟောမျက်စိလည်းပြေလမ်းမှန်ရပြီးတော့မြင်းမောင်းတရားလည်းမသေးတော့ဘူးအဲ့ဒါနတ်ကလုတ်ပေးတာလားလူကလုတ်တာလူကလုတ်ရဘူးလားရပါရဲ့ခင်ဗျာအခုတော့ဗတ်တယ်ဟဲ့ဟဲ့မင်းပြောတဲ့အထဲမှာမင်းမောင်းတရားတစ်ပါးမင်းသမီးပေါင်းသို့မဟုတ်မိဖုရားပေါင်းတရားတစ်ပါးဆိုတာဓမ္မတိန်နဲ့ကျမ်းနေတာ အဲ့ဒီဓမ္မဒိဏကိုအယခေါ်ခိုင်းဓမ္မဒိဏပါမလက်ခံမယ်လို့ပြောရင်ဓမ္မဒိဏရဲ့လက်တွေသယုတ်ပြခေါ်ဆောင်မှုကြောင့်ဆိုပြီးတော့မှဗာလနတိလေးမျက်ကြည်လည်းပြပြီးတော့အလုံးချမ်းသာရရသွားလိမ့်မယ်ဆိုပြီးလူပြေပြန်ပို့တယ်ဘယ်ပြန်ပို့လဲလူပြေပြန်ပို့ပါဗျာတို့တရားဓမ္မတွေကိုထင်သလောက်နတ်တကူမရှိဘူးနော်မပုတ်ခဘူးမစောကားဘူးခွန်ကြီးပြောအဲ့ဒါတချို့တချို့ကဘာနဲ့ပြောတော့ဟောအုတ်တမကျော်လဲနတ်တွေဆိုလို့လူထွက်ရပြီတဲ့နတ်ကင်လို့တဖြူးဆရာတော်လို့ကင်နန်းပါဗျာ ဘာမှမဟုတ်ဘဲနဲ့ကိုမကြိုက်တာနဲ့လျှောက်ပြောနေကြတာကိုကနတ်ကိုင်းစေချင်လာပြီးရိုက်တာအေးအဲ့ဒါဒုဒကရမတွေသတိထားကိုင်းတာနဲ့ကြော်ပြီးတော့ပြန်လာပြန်လာတဲ့အခါကျတော့ကိုတင်ပြအဲ့ဒီမှာဓမ္မဒိဏခေါ်ပြီးတော့ဓမ္မဒိဏကနေဘာလုပ်တော့ဆိုတော့သူ့ရဲ့လင်တော်မောင်ဖြစ်တဲ့ဥက္ကဒေနမင်းကိုရှ िख ိုးပါ ရှကုံးတော့ဘာရဏတိမင်းကပြောတယ်ဒီထဲမှာငါအကြီးဆုံးတဲ့ငါတကူအာနာအရှိဆုံးဖြစ်တဲ့ပုဂ္ဂိုလ်ကိုရှင်မခိုးပဲနဲ့ဘာကြောင့်အငယ်ဆုံးဖြစ်တဲ့ဥက္ကလိနာမင်းကိုမင်းရှခိုးရဟင်းကျမကိုကျွေးမွေးပြုစုစောင့်ရှောက်နေတာကဒီဥက္ကလိနာမင်းပဲတဲ့တော့ကလက်ဖက်ရည်တစ်ခွက်မှမတိုက်ဖဲနဲ့ရှခိုးနိုင်မောင်းအဲ့ဒီခါကျနောက်ကဘွားကနဲ့ဆိုပြီးကိုရင်ပြကိုရင်ပြပြီးတော့ဓမ္မဒိနာမိဖုရားလေးပြောတဲ့စကားမှန်တယ်ဆိုပြီးတော့ပန်းနေနဲ့ပြစ်ကျက်လိုက်ထထထဓမ္မဒိနာ ငါကိုရှင်မခိုးတာငါကိုဘယင်ဖြစ်အောင်ဆောင်ရင်းပြီးတကလာကုညီမတာပေးတယ်ဟောရင်ညောင်မေသောင်းနာကိုမင်းရှ िख ိုးသင့်တယ်လို့ပြောတဲ့အခါကျတော့ဟင်းမခိုးနိုင်ပါဘူးတဲ့အရှင်မင်းတရားကုသိုလ်ကံကြောင့်ဘယင်ဖြစ်တာပါတဲ့ညောင်မေသောင်းနာကလှုပ်ပေးလို့မဟုတ်ပါဘူးတဲ့အကယ်၍ညောင်မေသောင်းနာမှာအဲ့ဒီလိုစွန့်အင်တတ်တည်ရှိတယ်ဆိုရင်သူ့ညောင်မင်းကြီးတချမ်းမီးလောင်သွားတာဘူးသူဘာလို့မငြိမ့်နဲ့လဲ အဲ့လိုထောက်ပြလိုက်တော့တခါလေရောင်မင်းစောင်းနာကလည်းဘွားကနေထွက်လာပြီးအာသမဒိနာမျိုးသမီးလေးပြောတာမှန်တယ်ဆိုပြီးပန်းတို့နဲ့ပြစ်ချက်ပြီးတော့ပူဇော်သွားအဲ့ဒီကာရမဒိနာငိုလဲငိုတယ်ရည်လဲရည်ဟဲ့မင်းသွေးသွေးသားနဲ့ဘာလို့ငိုဘာလို့ရည်တာရည်တဲ့အကြောင်းကိုကျွန်တော်မျိုးမပြောပါဘူးဘုရင်မင်းတွေကကျွန်တော်မျိုးမဒီဇာတိတရညာဖြင့်အတိတ်ဘဝကိုမြင်ခဲ့အဲ့ဒီမှာမိမသားဖြစ်လို့အိမ်တော်ရဲ့သားကြလို့လင်သားရဲ့တန်ငယ်ချင်းတယောက် အိမ်ရောက်တဲ့အခါမှာချက်ကျွေးတရားမရှိလို့စိတ်တကောင်ကိုလှပ်ပြီးတော့ချက်ကျွေးခဲ့စိတ်ရဲ့အမွေးနဲ့အမြငရဲမှာခံလိုက်ရတာအဲအဲ့ဒီကပြီးပြန်တော့လည်းပဲကာမတရိခကကာမဝိပါကကိုပြုတ်တဲ့ကံနဲ့တူစွာအနာပြောက်တော့အနယုတ်ကြံဆိုသလိုပဲဓမ္မအခုဘဝနောက်ဆုံးဘဝအသက်ခံရရှစ်သက်ချင်သားလိုက်ဒီဘဝပြီးရင်ငါဘဝလွတ်ပြီဆိုပြီးတော့ပြောတာရှိတာဘာဖြစ်လို့ငိုတာလဲလို့မေးတဲ့အခါကြတော့မှ အင်းကျမစိတ်တကောင်တတ်တဲ့အတွက်ဒါကြောင့်ဘဝများဘဝပေါင်းများစွာငရဲကြပြီးတော့လူဖြစ်တဲ့အခါသူများရဲ့အတဖျားခုလိုဖန်ဆီးခံနေရအရှင်မင်းရဟောဒီမင်းပေါင်း100တပါးမိဖုရားပေါင်း100တပါးသာတတ်မယ်ဆိုရင်ငရဲကခေါင်းဖောနိုင်ရှာမှာမဟုတ်ဘူးဆိုပြီးတော့ရှစ်အတွက်ဝန်းနေလို့ငိုပေးတာ အဲ့ဒီစကားပြောတော့မှတကားတဲ့ဗာရဏသီမင်းဟာမျက်စိလည်းလမ်းမှာပြေးပြီးတော့မှတရားတစ်ပါးသောမင်းနဲ့မိဖုရားပေါင်းတရားအကုန်လုံးပြန်လွှတ်လိုက်ပါတယ်ပြိတ္တာလူကလှုပ်ပေးတာလားနတ်ကလှုပ်ပေးတာလူကလှုပ်ပေးပါဗျာဒါတို့တရားဓမ္မတွေတစ်စိတ်ရှိနတ်တစ်စိတ်ရှိနတ်လွန်လွန်းနေအဲ့တော့ဖရာကိုပန်းတော်တင်ရီတော်ကစီတော်လူမိတော်လူပြီးတော့အာလုံးနတ်မြတ်နတ်ကောင်နတ်အပေါင်းတွေကိုအမျှဝေလိုက်ပေါ့မကောင်းဘူးလားမှန်ပါဗျာဒါသဘာဝကြတာပဲ အခုတော့ဒုဒကာရမတွေသာသနာသမိုင်းကြီးမှာလည်းဘာမှအထင်ရှားမရှိတဲ့ဟာတွေကိုဒုဒကာရမတွေကအထင်ကြီးနေကြတယ်။ဟိုရွှေပင်ကြီးရွှေပင်လေးဆိုတာအာအရက်တော့လွန်ပြီးတော့အံဘတ်ဆိုသေးတာ။ဒါလို့သာနတ်ပြစ်မှတွင်ဘာကထွက်လာတဲ့လူအကုန်လုံးနတ်ပြစ်ကုန်ရော။ပြီးတော့ဟိုမရယာနဲ့မှကြည့်လိုက်ဟုတ်ကိုရင်မောင်တစ်ဖောင်ညာသွားတော့မဲဥဘာချီတို့အဲ့ဒါနဲ့နတ်ဖြစ်ရင်ဒီနတ်လင်ဘူးမိတဲ့နတ်ပဲဖြစ်တော့မပေါ်။ရှင်းစား ဘာမှဘာသာသာသနာကောင်းကျိုးမရှိတာတွေကိုသူများပြောဟုတ်ပါဟုတ်ပါနဲ့ကိုယ်နဲ့လည်းမဆိုင်မနဲ့အုံနောက်မရှိတယ်လို့မလုပ်ကြစမ်းပါနဲ့ဟုတ်ပါလားအေးအဲ့ဒါတွေဘုန်းကြီးတို့ကလည်းမဒါသာသနာပြုတယ်သာသနာပြုတယ်နဲ့အောင်မယ်အယူကတမှုသာနေသေးတယ်တက်လိုက်တဲ့ပညာတွေ BI BBE တွေဘယ်ရောက်ကုန်မလဲပြိတ္တာပညာတွေကိုယ်ပိုင်ဉာဏ်နဲ့တွေးပါဒါကြောင့်တို့ဗုဒ္ဓဘာသာကမင်းနဲ့စင်တာပါလိချင်းလူကိုဗဟောပြုတ်ပြီးတော့ပြောတယ် ဗုဒ္ဓဘာသာလူနည်းစုတစုသာလိုက်နာရမှာမဟုတ်ဘူးအခုရင်တို့မြန်မာပြည်ပြောရင်ဆရာကြီးတခင်ကိုယ်တော်မိုင်းတို့ပြီးမိုးနဲ့စားတဲ့ရေးတဲ့စားတယ်ဘယ်လိုဖြစ်ဖြစ်ကြိုက်ရင်လက်တွေအသုံးချရတယ်တို့ဗုဒ္ဓရဲ့ဟောပြောချက်ကတရုတ်ကလာပုံနာမွန်စလင်မဟာစလန်ဂရိချအမေရိကန်ယူရီးယားတရုတ်ကမော်ရီးယားလာဟိုဂျပန်နီပေါ်ပြင်ပြီးအင်္ဂလာရှာပရိကဥရောပအမေရိကရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာဘယ်လိုပဲလိုက်နာလိုက်လား လူလူရဲ့ကောင်းတာလုပ်ရင်ကောင်းကျိုးရအောင်မကောင်းတာလို့ဆိုးကျိုးရတယ်ဆိုတဲ့သဘာဝအမှန်သာပြထားတာပဲဟုတ်တယ်မဟုတ်လားမှန်ပါဗျာအေးအဲ့ဒါကလားကငရုတ်ကြီးစားလဲဘာဖြစ်တာစမ်းပါပဲစမ်းပါပဲတရုတ်ကစားလဲဒါပဲမကောင်းတာလို့ဘယ်သူလုပ်လို့ဆင်းရဲကျိုးဖြစ်မယ်မကောင်းတာမလုပ်နဲ့ကောင်းတာလုပ်ရင်ဗမာထညက်စားတော့ဘာဖြစ်တယ်ချိုးတာပဲကလားထညက်စားလေဒါပဲကောင်းတဲ့ကုသိုလ်လုပ်ရင်ဘယ်သူပြင်းပြီးကောင်းကျိုးချမ်းသာရမှာ အဲ့ဒါလွန်ရင်းရုပ်ပြောထားပါရင်သားနဲ့တို့တရားဓမ္မတွေကအတုမရှိတဲ့ဖယားလွန်လွန်ပြီးတော့ဖယားလုံမပေးနိုင်တဲ့ဟာတွေကိုခနဲ့ခွေးနာလောက်ကြိုက်တယ်လို့အိန္ဒိရီမရှိဘဲနဲ့လိုက်နေကြတာတော့သတိထားကြပါပြိတ္တရဲ့ခံရပါများလို့လေဘုန်းကြီးတို့မှလေစိတ်ထဲမှာအောင်းပြီးတော့တင်းပါပြီဟုတ်ပါလားမှန်ပါဗျာအေးတို့ဘုရားလုံမပေးနိုင်တာဗုဒ္ဓဘာသာလို့အမိခံထားတဲ့ပုဂ္ဂိုလ်တွေအတွက်ပြောတာတခြားဘယ်သူမှဘာမပြောသူ့ဘာသာနဲ့သူဘုန်းကြီးတို့ဘာမှမပြောလို့ ပြောကြလည်းမလို့ဗုဒ္ဓဘာသာတွေထဲမှာအထူးအဖြင့်တရားအားထုတ်ထားပါတယ်ဆိုတဲ့လူတွေကမြင်ရောထတာပိုဆိုးတယ်ဘယ်နဲ့ကိုတရားနဲ့ကိုအရှိအမှန်ဆိုပြီးတော့ဒါနာတတိလားမြတ်တတိလားနဲ့သမထမြတ်တဲ့သမထနဲ့ဝိပဿနာမြတ်တယ်လို့အမြဲဆုံးစုကြီးယူပြီးမှတိုက်ပေါ်တက်ပြီးမှအောက်ကတဲအိမ်အောင်ဆင်းနေတာတော့နိုးပရိအုံနောက်ဆာဆောင်လုံးပါလေပရိသတ် ရှင်းလားရှင်းပါဗျာအေးအေးအဲ့ဒါလေးတွေတတိထားဗျာကြိုက်သူများတင်ပြောလဲပြောတာပါဘူးစမ်းမိလို့ပြောတယ်အဲ့ဒါအင်းလေးလို့နမလူတရုတ်လို့လောင်ဆက်နမနုဆိုတာနမူနာလောင်ဆက်ဆိုတာလက်စာပြောเสียအများကြီးဥကြောင်ကြောင်အောင်ကျုံကျုံဖြစ်ပြီးတော့เจ้าမမှန်တဲ့စာမခက်စာမမှန်ချက်အတန်တဲ့ကြည့်ပါလားလောက်ပြီ ကြောင်းမှန်မှန်တဲ့စာမှန်မှန်ချက်အတန်တဲ့အခုကြောင်းတက်တဲ့အချိန်တော့ဘိုင်းစကားတစ်စင်းနဲ့ဆိုပြီးအလီလိုက်နေစာမေးဝဲဖြေကနေကြမှာဘောပင်လေးမမ်းမေးလာမှာပေတံလေးမမ်းမေးလာမှာအာဘုဆွန်နာယုံအပြင်ဘာမှဖြစ်လာမှာမဟုတ်ဘူးအဲဒီလိုလောက်ရမယ့်အချိန်မှာမလောက်ဖဲနဲ့တခြားအားကိုးနေတဲ့အတွက်ဒါကြောင့်တို့မြန်မာပြည်ပညာရေးသိအရှင်းနေတယ် ဟုတ်မလားအေးပြီးတော့လည်းပဲဘယ်နဲ့တော့ဆိုတော့ခုနကပြောတယ်ဗာရီစီတို့ဟုတ်လားဂါချိုင်းတို့နောဂရတ်တို့ဝါစိတ်တို့ဟုတ်လားအဲနောဂရတ်တို့ကပြောလိုက်တာအဲ့ဒါနေကဗာနေတာဗာနေဒီအုံညွန်လေးဆောင်သွားကန်းငွန်ညွန်လေးဆောင်သွားဘုန်းကြီးเจ้าကအပင်လည်းမနေရဘူးဘုံဘုံဘုရားတာမူအပြင်ကနေကန်းငွန်ညွန်လေးပေးလေးရကန်းငွန်ညွန်ကြီးဝလုံးနဲ့ထမ်းဆောင်ဘယ်နဲ့မဟုတ်တာတတ်မဲ့ရုပ်ဝတ္ထုပစ္စည်းတွေကဘာတတ်နေတာမလို့ဒါလို့သာရေရာချီလို့ရသလားဆိုရင် မောတယ်နော်မောတာဟုတ်လားဒီလိုလားရရိယာခြေလို့ရသလားဆိုတို့တရားဓမ္မတွေကြာပါပြီပြိဿရဲ့အဲ့ဒါကြောင့်ဒိဗ္ဗေသဘာဝမရှိတဲ့အလုပ်တွေကိုဘုန်းကြီးတို့သဘာဝလူတွေကိုဖယ်ရှားတာ။ gain ဖယားရဲ့သားတော်လေးရဟုတ်လား။ခုနှစ်နှစ်သားလေးနဲ့သာသနာဝင်လာတာလူတိုင်းသိတယ်မဟုတ်လား။သိပါဗျာ။ဒါပေမဲ့ပဏိဒသာမဏေဒုက္ခသာမဏေသုမနသာမဏေအရိမောဇသာမဏေရေဝဒသာမဏေလေးတွေခုနှစ်နှစ်သားနဲ့ရဟန္တာဖြစ်ကြ။အဓိပတိဖယားကြီးရဲ့သားရင်ခောက်ခောက်လဲသူများတဲ့။ ဂုံမငယ်ရအောင်ခုနှစ်နှစ်သားလို့အုံဖွားဟဲ့ရဟန္တာဖြစ်ပါစေလို့လုပ်ပေးမှာပေါ့အခုအဲ့ဒါလို့ဖြစ်ခဲ့ဖြစ်ပါဗျာခုနှစ်နှစ်ကသာသနာဝင်ရောက်လာတာမှမင်းမအသက်20ပြည့်မှရဟန္တာဖြစ်ပါကိုစွမ်းအားနဲ့ကိုမှရတာဟုတ်မလားအေးအဲ့ဒါကိုဒုဒကာရမတွေကဖယားလုံမပေးနိုင်တာကိုကိုလူဒီလူကလုံပေးနိုင်မယ်လို့อืมစဉ်းစားနော်စဉ်းစား ပညာတွေတက်လန့်ပါကြီးရဲ့ဆိုတဲ့လူတွေကစရောင်ရမ်းနေကြတာတော့အိုးတနာစရာကောင်းလိုက်တာကျွတ်ကျွတ်ကျွတ်အတန်တွက်တနာလိုက်ရအောင်ဟုတ်မလားအေးပြီးတော့ဒေဝဒဖရာရဲ့ညီတော်လဲတော်တယ်ရောက်ပတော်လဲတော်မြင်မြူတဲ့အခါဖရာကဲပါကဲပါလား ကင်းနိုင်ရလားကင်းနိုင်ပါဘူးဗျာဒါဖြင့်ဘုရားကိုယ်တိုင်လုံမပေးနိုင်တော့ခမရတို့ကဘာမဟုတ်တဲ့ရှိကြတဲ့ကောင်ကကလဲရွှေလေးကိုချီတုတ်ခနောင်းကပ်ပြီးတော့ဒါနဲ့သွားရေရချီလို့ရရမလားရပါဗျာတဘာဝမလွတ်လိုက်တာတို့တကာရမနေခြင်းနေခြင်းမိမိစိတ်တွေအတိတ်ဘဝမကောင်းတာလုံလိုက်လို့မပြည့်ပြည့်နိုင်တော့ဘူးခဏိကစားငါကောင်းအောင်နေမယ်ကောင်းအောင်ပြောမယ်ကောင်းအောင်ကြမယ်ဆိုရင်ဒါပြီးရမှာပဲဖခင်လွဲ့တောင်မကြည့်ရှင်နေအခုဒီလိုမဟုတ်ဘူး လှုပ်ချင်ရလှုပ်ဟုတ်တယ်မို့လားသပုတ်လေလွင့်ပြီးတော့မှလူမြင်ကဩကာမမ်ငမ်ငမ်ငမ်ငမ်အောင်မယ်ဒီထဲမရွှေကဲတို့ကသဲလိုက်တာနိဗ္ဗာန်မဲ့ဖို့ရက်တူတို့နဲ့ရလွယ်ရောက်လွယ်ဒီကိုရပါလိနိဗ္ဗာန်ကြီးလှုပ်ချင်ရလျှောက်လို့ပြီးတော့ပြီးတော့နိဗ္ဗာန်ရပါလို့ခြေတော်ကယသမားဟုတ်မလားဖို့ထုဆိုတဲ့အဲညကြတော့ရက်တွေကအဲ့ကဘယ်ခွဲလို့ထင်ဘူးကွာမူအော် မနဲ့ကြအရမူပြေတော့လူကြသူကြောင့်ကောဩကာသအစိမ့်နေရအစိမ့်နေရနိဗ္ဗာန်မဲ့ဘုရားဒုလုံးနဲ့ရောက်လွယ်ရလွယ်ပြီးကိုဖြစ်ရပါလို့ဤများစွာဖရာလို့ကြီးစီတိမလို့ဘုလေကင်လိုက်ရောအဲ့ရတဲ့ကသားလေးတက်တော့ကထမိလိုက်တယ်မထင်ဟင်းဟင်းသူ့ဘေရသမညကဆက်ရှင်လိုက်ဆက်ကြံ့ကျင်လိုက်ကြမနဲ့ကြမှာနိဗ္ဗာန်လိုချင်လို့ကြီးစီခေါက်ရပါမလား ပြီးတော့ငါမသားလေးဆိုပြီးတော့မှနိဗ္ဗာန်မဲ့ဖို့ရပါလို့ကြည်သည်ဘူးလည်းခိုင်းတော့ဒါကြောင့်သာ၍ပို၍မထင်အခုလည်းဒုဒကဓမ္မတွေလုံချင်ရလုံနေပြီးတော့ပြီးတော့မှဟိုတိုင်းတာဒီတိုင်တော့ဟိုကိုဒီကိုနဲ့ဆိုတော့ကိုကတော့ကြီးကြီးတာထုတ်လိုက်တယ်မထင်အေးဒါလေးတွေတတိတာဒါကြောင့်တို့မြတ်စွာဘုရားကသဗ္ဗပပသာအကရဏကုသလသာဥပသမနာသစိတပရိယောဓပနာအေတံဗုဒ္ဓနာသာသနာ တဘာပပသာတဘာအလုံးစုံပပမကောင်းမှုအကရဏမလုံနဲ့ကြီးပွားရေးရှိပွားရေးလူမှုရေးနိုင်ငံရေးပညာရေးအိမ်တော်ကြီးဘယ်အရေးကြောင့်မှမကောင်းတာမလုပ်ပါနဲ့ဘုရားပြောတာမရှင်းဘူးလားရှင်းပါဗျာကုသလသာဥပသမရကုသလသာကုသိုလ်ကုသိုလ်များကိုဥပသမရပြည့်စုံအောင်လုပ်ပါဒါနလည်းမချမ်းနဲ့သီလလည်းဘာဝနာလည်းအဲအခုဒါနလောက်ကြပါတဲ့ဒါနကတော့အံ့ဩကုန်နိုင်ွယ်ပဲဒါပေမဲ့သီလနည်းနေဘာနည်းနေဘာဝနာကြတော့ ဘယ်လီဘယ်လီကိုနည်းနေအလွန်အလွန်ကိုနည်းနေတယ်ဘာဝနာလုပ်ငန်းတွေကကိုယ်နဲ့မဆိုင်သလိုပဲတိုက်တွန်းရင်တိုက်တွန်းတဲ့ပုဂ္ဂိုလ်ကတော့ကြော့ပြီးပြန်လဲရတော့မလိုလို့အမလီကိုတော်တို့ကသာတရားအထုတ်ဖို့တိုက်တွန်းတာမအားဘူးဖေရမေးတာမရကြီးခင်ဗျားတို့ရွှေဖုံးဝင်ဝင်ကြီးအားလို့သေးတယ်မလားဘယ်နှလောင်းရှိရောပြောစမ်းညားပါဗျာတရေလောင်းမှမရှိပါဘူးအားလို့သေးတယ်မလားဘယ်နှလောင်းရှိတလောင်းမှမရှိဘူးပြိဿ မအားတဲ့ဈာတဲ့ကသိရရင်တရားရေးရအတွက်တိုက်တွန်းတဲ့အခါမှာဘာကြောင့်အရှက်မရှိတဲ့မျက်နှာနဲ့မအားဘူးလို့ပြောရတယ်။မင်းပြေကအေးအဲ့ဒါတွေတို့တရားဓမ္မတွေတတိတာဗုဒ္ဓဘာသာဝင်တွေအတွက်ပြောတယ်။တခြားဘာသာဒီထဲမှာဘုန်းကြီးတို့ကလုံးဝကန့်သတ်ထားတယ်။မှန်ရလားမှန်ပါပါအေးအဲ့ဒါတွေအများကြီးပဲဗျာလောကလူတွေဖြစ်နေကြတာမယောင်ရာရှီလူပြီးတော့တလွဲဆံမင်ကောင်းနေတယ်ဆိုတာအဲ့ဒါတွေပေါ့ အရှက်လည်းမရှိတော့ခွေးနာလောက်ကြိုက်တယ်လို့အိမ်လေးတွေမရှိဘဲသွားနေကြအာတော့နာပါရဲ့ very sorry ပဲအာတော့နာတယ်ဒါပေမဲ့ဘုန်းကြီးပြောတာကနဲသေးတယ်တို့တကလည်းအမကြီးမျက်နှာပြောင်တက်ပြီးတော့ဆရာတော်တန်ဃာတော်တွေကြောကြောလုံနေကြတာကြတော့ဘယ်နဲ့တော့မရိတာအဲ့ဒါကမှပိုကြမ်းထမ်းတာရုပ်မာတာရိုင်းဆိုင်တာဘုန်းကြီးပြောတာကဘာမှမဖြစ်တော့သေးဘူးအေးအဲ့ဒါကိုတို့တကလည်းအမကြီးပြင်ဖို့ကြိုးစားကြအောင်မက်ပြောဖို့ပြောအဝေးကြီး ကိုရွှေကြီးကြီးကြီးကြီးလေမထင်းဟင်းဟင်းဟင်းနဲ့ရပဲဒါကြောင့်အခြေခံခိုင်လုံအောင်ဆိုသီလသာသနာသီလသာသနာကိုယ်နဲ့နှုတ်ကိုထိမ့်သိမ့်ပါကိုယ်နဲ့နှုတ်ကိုထိမ့်သိမ့်ပါသီလသာသနာဆိုတာဘာလို့ကိုယ်နဲ့နှုတ်ကိုထိမ့်သိမ့်ပါကိုယ်နဲ့နှုတ်ကိုထိမ့်သိမ့်ရမှာကိုအခုသူများတဲ့နှာတပြားလာပြီးဟိုကလာဒီကလာနဲ့ဆိုပြီးခင်ဗျားတို့ကလေကိုးပါသေးတာမေတ္တာဆိုတာဘာဝနာလုပ်ငန်းသီလကကန့်သတ်ချက်ကိုယ်နဲ့နှုတ်နေတယ် ဟုတ်တယ်မို့လားမှန်ပါဗျာဒီရတဲ့အဋိဌာနဲ့တတ်တတ်လို့စားပြီးအငတ်ခံတဲ့လူတွေကရှိသေးတယ်တတ်တတ်လို့စားလို့ကုသိုလ်တမုံမမရတတ်တတ်လို့စားလို့ကုသိုလ်တမုံမမရအေးမတဲ့လို့အသားမစားဘူးအနတ်မခံနဲ့လို့အသားမစားဘူးလက်ခံနဲ့ကျင်တ်တယ်ဘုန်းကြီးတို့ကအခုတော့မဟုတ်ဘူးသူတို့ကအောင်မဲတပည့်တော်မွေးနေတဲ့တတ်တတ်လို့စားတာတဲ့အဋိဌာနဲ့ဘာအဋိဌာမဖို့ရအကြောင်းဖြစ်တဲ့ကုသိုလ်မှာအဋိဌာမြောက်တယ်ဒီပြင်ဟာတော့ဒုဒကာရကမတွေရောင်တော်ပြန်နဲ့ရောလွှတ်နေတာပဲရှိတယ် အဋိဋ္ဌံဆိုတာမက်ဖို့နဲ့ဒီတထိုင်လွဲ့ငါမက်ဖို့မရလဲသေးသွားပါစေဆိုတဲ့အာတုံမှုနည်းများအဋိဋ္ဌံမြောက်တာအခုစိတ်လိုက်ကြတဲ့ဗတိနင်ပြီးနင်ရှင်းနင်ပြီးနင်ရှင်းပြောအောင်မယ်မြို့တမြို့ရွာတရွာမှာဥယျာဉ်ကြီးတစ်ပါးခပ်ပေါက်ပေါက်ဗတိသုံးကုန်းကိုတပြိုင်နဲ့စိတ်ဘုန်းကြီးတို့ကလည်းမေးတယ်ဥယျာဉ်ကြီးအဲ့ဒါဘာလုပ်တာတော့ဆိုအာဒါအပိုက်ရည်များအောင်လို့လေဩအပိုက်ရည်များတော့ဘာဖြစ်လဲအာသိတိတက်တာပေါ့ ဟောအပိုက်ရင်များရင်သိတိတက်သလားအာဒီခေတ်လှုပ်လိုက်ကြတာမို့လို့ပေါ့အေးအေးအေးဒီလိုတွင်ဥယျာဉ်ကြီးလက်ညောင်းလက်ညောင်းနဲ့ပန်ကာလေးသေးသေးဝယ်အဲ့ဒီပန်ကာကိုဗတိချီနာနဲ့တုပ်ပြီးတော့ခလုတ်နိုင်လိုက်တာဘဏ္ဍပလိုချင်တယ်လေအပိုက်ရင်များတိုင်းသာသိတိပြီးမှဆိုရင်ဘဏ္ဍပလိုချင်တယ်လေပြိတ္တတို့ပြောအေးအခုခေတ်ကအဲ့ဒါဘာမှန်းလည်းမသိညာမှန်းလည်းမသိပဲနဲ့သူများပြောသမျှဆိုပြီးတော့အုံနောက်မဲ့လုံနေကြတာတွေအများကြီးရှိတယ် မစိတ်ရဘူးမပြောဘူးစိတ်ပြီးပြီးပြင်းပြင်းတိတိကြကြအရဟံပူဇော်အထူးကိုခံတော်မူတိုက်တော်မြတ်စွာဘုရားတနေ့တလုံးနဲ့ပဲပြီးပြီးအတိပဲရှိတယ်ဟုတ်တယ်မဟုတ်လားအခုတော့ဘာမှလည်းမသိဘူးအုံဝင်ရောအောင်းနေရောဟာဒီဒီညာညာဒီဒီဆိုတာတွေကလည်းပါသေးတယ်ဒီတော့ဘယ်နဲ့လောက်တော့အဲ့ဒီကလောင်သမားတွေကဘုန်းကြီးတွေကိုဟောချင်းဝင်မတင်လိုက်တယ်ဒါဘယ်ဆရာတော်ကြီးရဲ့ဗတိစိတ်ကြီးဘုန်းကြီးတွေကိုချင်းဝင်မတင်တာ ဟုတ်မလားလူတွေကလည်းပညာတတ်တယ်ပညာတတ်တယ်နဲ့မေးလိုက်ရင်ဘာများလို့တတိယအဋိဋ္ဌံပတိစိတ်ဟင်ဘာအဋိဋ္ဌံပတိစိတ်တာအာဩဒိဋ္ဌိညာညာဒိဋ္ဌိဆိုတာကြီးပါအေးအဲ့ဒါလေးလည်းလောကအများကြီးဘာသာဝိစာသုံးနေလမ်းကြည့်လဲဘယ်ခါတာရွတ်လို့ဘာဖြစ်တယ်ညာခါတာရွတ်လို့ညာဖြစ်တယ်ဆိုတာတွေကလည်းဒါတွေကတဘာဝလွန်လုံးပါလေဘုရားပြောတာကဆိုအာကုသောဟုသမျှအာကုသောဟုသမျှမပြုရရှောင်ပါမပြုရရှောင်ပါ ကုသိုလ်ဟုသမျှမယအယပြုပါမိမိတို့စိတ်ကလေးချူဖွေးအေးရှိရာဟောဒီလုံးပါဘုရားတိုင်ညွန်ကြတာဘုရားတဆူရဲ့စကားလားဘုရားတိုင်ရဲ့စကားလားဘုရားတိုင်ရဲ့စကားပါဗျာ everybody sorry ပါလူ လူသားတိုင်းလူသားတိုင်းအခုလည်း every ဗုဒ္ဓဖရာတိုင်းဖရာတိုင်းတို့ရဲ့တမှုရိသောစကားတပါးတည်းရဲ့စကားတောင်မဟုတ်ဘူးအဲ့ဒီဖရာတွေကိုတော့ဒုပရိသခဆောင်တင်ရဲတာအံ့ဩကုန်နိုင်ဝဲပါပဲဟုတ်မလားတာဘာဘာသာအာဂရဏအကုသိုလ်ကမြမပြုတ်နဲ့တဲ့ជីវာရေးជីវာရေးလူငွေအိမ်တော်ပညာရေးနိုင်ငံရေးဘယ်ကြီးကြောင့်မှမပြုတ်ပါနဲ့လို့ပြောထားတာ ဒါကြတော့တို့တရားဓမ္မတွေကအကုသို့ကြတော့လက်ရဲချေရဲနဲ့ပြုတ်ပြီးတော့နေတာဖရာကိုမျက်နှာပြောင်တိုက်ပြီးတော့ဥမဲသုံးနေကြဟုတ်မလားအေးအေးအဲ့ဒါသတိထားဗျာဒါကြောင့်ကုသိုလ်ဟူသမျှမရရာပြုပါဒါနာသီလသမထဝိပဿနာကုသိုလ်တွေစုံလင်အောင်ပြုပါခုဝိပဿနာကြတော့လူတွေကနဲနေတယ်ဝိပဿနာကြတော့ဘာဖြစ်လဲနဲပါဗျာအဲ့ဒီဝိပဿနာမှလည်းပဲပြောကြရတယ်အများကြီးရှိသေးတယ်နောက်မှပြောပါမယ်အခုမပြောသေးပါဘူးသိများရင်မမမိမှတို့တော့ပါ ကြိုက်တော်ပြီဒါကြောင့်အာကုသောဟုသမျှမပြုရရှောင်ပါကုသောဟုသမျှမရအရပြုပါမိမိတော်စိတ်ကလေးဖြူဖွေးအေးစီရာဟောဒီသုံးပါဘုရားတိုင်ညွန်ကြတာ ဒါမြတ်စွာဘုရားကိုရမကြီးတိုင်းရဲ့ဘုန်းကြီးတို့ကိုယ်ပဲတဲ့ဖရာတိုင်းဖရာတိုင်းတို့ရဲ့အဆုံးမှာပါအဲ့တော့ဒီဖြင့်တရားဓမ္မရဲ့နောက်ဆုံးအကျဉ်းချုပ်ပြောလိုတာကတော့ဖရာကိုအာနာတဲ့စိတ်ကလေးနဲ့ရှိချတတ်မှာအောင်ဖရာကိုဗာလဲအာနာတဲ့စိတ်ကလေးရှိချသမ်းပါဘူး။ဖယားလုံမပေးနိုင်တာနဲ့ကြော်ပြီးတော့ဘယ်ပုဂ္ဂိုလ်ကလုံပေးနိုင်အောင်မလဲ။အေးအဲ့ဒါကြီးပြောကြရအများကြီးထသေးကြွေကြိုက်ကြီးနေကြိုက်ဒါတော့ရှိကောင်းရှိ။ အဲ့ဒီတတိကျွေးကကျင်းနေလိုက်ဆိုတာကလည်းဘုန်းကြီးတို့တရားတော်မှများဒီနေ့မပြီးရင်လက်ပြင်ကပေါ်ဆက်ပါဟုတ်လားအေးဘာလဲဆိုတော့တစ်ချိန်ကဒန္တပူရီပြည်ကြီးမှာဒန္တကီမင်းစိုးအုပ်အဲ့ဒီစိုးအုပ်နေတော့မိန်းကလေးတယောက်ကအင်မတန်လှလာတော့ဟိုလူကလိုချင်ဒီလူကလိုချင်ဟိုမင်းသားဒီမင်းသားဟိုတမ်းမိဒီတဲ့မိရလိုချင်တော့မှရန်တတ်တယ်လို့စစ်မှန်မြန်ဖြစ်မယ်ဆိုတော့အခါကျတော့မှဂိုင်းဘယ်သူမှမယူရအားလုံးပြည်သူပိုင်ပြည်သူပိုင်ဆိုတာနားလဲပါတယ်နော်အေး အဲ့တော့အောင်မယ်သူကလည်းခေမလို့ခင်ဗျလူပေါင်းများစွာနဲ့ခြံရံနေနဲ့တနေ့ဘုရင်ကြီးကနေပြီးတော့နန်းတော်ကလေသာပလင်းဖွင့်ကြည့်တော့အာအုပ်အုပ်တောင်းတဲ့ဖြစ်နေတော့ဟေးအဲ့ဒါဘယ်သူလဲကွာမမဘုရင်ချီးဖယားကတရားသူပေးထားတဲ့ပြည်ကြီးတန်စာမပါဖေဟာအောင်မေပြည်တန်စာကဒီလောက်ခမ်းနားလို့ဟဲ့မျက်စိသဘမွေးစုတယ်ယာဓုကခြားလိုက်ဝါအစီပြေတယ်လို့ပြက်ပြဲသွားအဲ့ဒါနဲ့ဥယျာဉ်နဲ့ရောက်သွားတော့ရှင်သာရိပုတ္တရာအလောင်းကိတဝဆရသိတ် အဲ့ဒီရသေးကတရားအထုတ်နေတော့ဩဒီအမင်္ဂလာခေါင်းကြီးနဲ့တွေ့ရမှာမို့ငါရာထူးကြတာပဲလို့ဖြီးဖွန်းဆိုပြီးတော့အဲ့ဒါချွဲကနတ်တွေနဲ့တွေ့ရတနေ့လုံးစိတ်ပြက်လက်ပြက်နဲ့ဆိုပြီးတော့ဥယျာဉ်နဲ့နဲ့ညနေကျတော့ဥယျာဉ်ကနေမိမိအိမ်ပြန်ဘယင်ကလည်းကြည့်နေတယ်ဟဲ့ဟောလာတာဘယ်သူလဲကွာမမဗျာရှင်မင်းရကြီးမနဲ့ကရာထူးချလိုက်တယ်ပြည်ကြီးတန်စာမှပါဗျာအေးတနာပါလေကွာပြန်ပေးလိုက်အဲ့တော့ဘယ်နဲ့တော့ဆိုတော့ဒီ ပေါင်းလိုက်တဲ့လောကကြီးနော်အမကပြည်တတ်သမားစီသွားတာအေးအဲ့တော့ဟိုကလည်းဒီလိုဒီလိုပဲဥယျာဉ်ထဲကရသေးရုံမှာဟိုချွဲကနတ်တရွေးတွေနဲ့ထွေးပါပြန်ရပါလိမ့်သူလည်းသွားထွေးအဲတိုက်ဆိုင်မှုပြိတ္တိုင်သူလည်းပဲယာထူးရလာတာဘယ်နှခါရှိနောက်ဘယင်ကိုယ်တိုင်စစ်ထွက်ရအဲ့တော့မှအမကြီးကဘုရားရှင်တော်မျိုးကြီးယာတို့ကြတော့မှပိဋကဇာမကြီးသွားမိတဲ့အခါမှာဥယျာဉ်ထဲကရသေရုံမာကိုချွဲကနတ်တတွေးတို့ဖြင့်ထွေးနေစစ်အောင်နိုင်ပါတဲ့ဘုရားကျတော့ဟုတ်တော်ရှိမဟုတ်တော်ရှိသူကလည်းလောက်တာပဲ ဒါနဲ့စစ်တိုက်တော့အကြောင်းအားလျော်သွားအောင်းလာရောအကြောင်းအားလျော်သွားပါဖြစ်အောင်းပါဘယ်နှခါရှိတော့တိုက်ဆိုင်လို့လို့သူကမတွက်ဘူးနော်အေးအေးအေးအဲ့ဒီကြတော့မှရသူရွာသားတွေကဒိုးဘင်ကြီးလောက်တာမှန်တယ်ဒိုးဘင်ကြီးလောက်တာမှန်တယ်နဲ့စစ်အောင်ဘင်ကြီးချိုးဆိုလိုက်ကြတော့နတ်တွေကပန်းမိုးတွေရွာချတယ်နတ်တွေကဘာလို့ပန်းမိုးရွာချပါဗျာသိကောင်းတယ်တော့မထင်နဲ့မြူဆွဲတာနော်အဲ့ရနေနောက်ငွေမိုးတွေရွာချဒိုးဘင်ကြီးလောက်တာမှန်တယ်ထောက်ခွား ရွှေမိုးတွေရွာချအိမ်ကပတခက်ထဲကကလေးတောင်မကြံတော့ဘူးဆိုတဲ့အကဓာမိုးတွေလှံမိုးတွေရွာချကြောက်ခဲမိုးတွေမိကြီးခဲမိုးတွေရွာချပြီးပြဘူးမိုးနဲ့ပုံလိုက်တာတမျိုးလုံးတောင်တောင်ပြက်တက်တက်ကိုပြောင်းมาရောလားဟုတ်မလားအေးအဲ့ဒါဘာကြောင့်လဲသူ့ဘာသူတရားအထုတ်နေတဲ့အပြစ်မဲ့ကိလဝဆရသေကိုသွားပြီးတော့စော်ကားတဲ့အတွက်ဒါကြောင့်တမျိုးလုံးမဖြစ်တော့အေးအဲ့ဒါပဲတို့တရားဓမ္မတွေလည်းအဲ့ဒီအယူမားတွေတတိထား အခုမှဘုန်းကြီးပြောတာနောက်ကျနေပါပြီမန္တလေးမဟာမြတ်မှုလေးကကြီးရုပ်ကြီးတွေကုန်ပါဘူးမျက်လုံးကင်တော့မျက်လုံးယောဂကင်းတယ်ဆိုမျက်လုံးမရှိတော့ယောဂကင်းတယ်ဆိုမရှိတော့နောက်ယောဂကင်းတယ်ဆိုမရှိတော့ခုတဘောလုံးမရှိတော့ပါဒါအစွဲလွန်တာဘာလွန်တာလဲအေးအေးဒါတွေကတို့လောကလူသားတွေသိများနေကြတယ်ရှော့ကြစမ်းပါပြိတ္တရေကောင်းကောင်းနေပါဘယ်မျက်လုံးမှသွားကြိုက်ကြမလို့ပါဘူး ဟုတ်တယ်မို့လားကာယကကိုကောင်းအောင်နေဝစီကနှုတ်ကောင်းအောင်နေမနှောကစိတ်ကောင်းအောင်နေပါဘယ်မျက်လုံးမှကင်တရားမလိုပါဘူးအခုတော့တကူလုံးကင်ထားတာဘာမှမရှိတော့ဟုတ်တယ်မို့လားအဲ့ဒါအစွဲမှန်နေရတာဗုဒ္ဓဘာသာကြီးဆိုပြီးတော့အုံနောက်မရှိလိုက်တာပြိဿရဲ့ဒါလေးတွေတတိထားကြဒီထက်ဓာတ်ကူးတယ်ဆိုတာရှိသေးတယ်မပြောပါဘူးလို့ပြောနေတာ ခင်ဗျားတို့ကြည့်လေဆွဲတော်သွားပိုက်ဆံလေးတွေပေးကျွဲတော်ကဓာတ်ကူပြီးပြန်ပေးသိမ့်ထားနုံးယုံပြီဘာမှဖတ်တယ်မှာမဟုတ်ဘူးဘယ်နဲ့ဒီလိုကဓာတ်ကူရတိုင်းသာကျွေးကြာရင်လူပါကူတော့မယ်နော်ဟုတ်ပလားကြာရင်လူပါကူတော့မယ်ဘုန်းကြီးတို့ကဓမ္မဂရိကတွေကတချို့ဓမ္မတွေအမေဒီဒီဖမိုးလေးလက်နဲ့ထိပြီးတော့မဲသူတို့နှစ်ဖူးတို့လည်းကြာရင်လူပါကူတော့မယ်နော်မလောက်ကောင်းတာမလောက်နဲ့ ကိုယ့်ဟာကိုအဲ့ဒီကြည်ရောတာဆိုရင်ကြည်ရောတဲ့ပုံကွယ်ရဲ့ညွန်ကြားတဲ့နိလန်းနဲ့သီလသမားတွေပညာဖြစ်အောင်ဒါအရေးကြီးဆုံးတယ်အခုအဲ့ဒီလိုမဟုတ်ဘဲနဲ့တို့တရားဓမ္မတွေကဟိုတို့ဒီတို့နဲ့ဆိုတကူလုံးမရှိတော့ဘူးမန္တလေးမှာအများမဏိကကြီးရုပ်ကြီးတွေကုန်ပြီအဲ့ဒါလောက်နဲ့တို့တရားဓမ္မတွေအုံနောက်မချောင်ရစမ်းမှန်နဲ့ပြိတ္တရဲ့ကိုယ့်ဘာကိုမမကန်ကန်ရိုးရိုးတန်တန်တရားတရားလေးနဲ့ဆိုပြီးတော့အလုတ်လုတ်ပဲပဲမဟုတ်လားကြိုက်ကြိုက်တော်ကြဆိုဟုတ်လား တော့ရစေကျန်တာနောက်ရမှာဆက်မယ်ခဏပြောထားတဲ့သွေးနဲ့ရေးတဲ့သာသနာအခုသာသနာကိုအကွက်ဖော်နေတာအဲ့ဒီသာသနာအကွက်ဖော်နေရကရုပ်လုံးမပေါင်းပြီးအဖြတ်တွေပေါ်လာလို့ဘုန်းကြီးကဒါကိုရှင်းပြဟုတ်မလားအေးဘုရားကတော့အဲ့ဒါအနစ်နာခံပြီးတော့တကယ်စစ်မှန်တဲ့သီလသမာဓိပညာဖြစ်ဖို့တို့ရဲ့ဗုဒ္ဓဘာသာတွေကြည်ထားအများစုကဈေးသွားရင်ကို့မှာငါးချက်ပိုင်းငါးချက်တန်ပစ္စည်းပဲယူခဲ့ဟုတ်တယ်မဟုတ်လား ကိုသုံးရင်တာကကိုသုံးလို့တဲ့ပစ္စည်းက10တန်100တန်1000တန်နေရှိတယ်ဒါပေမဲ့ယူသားယဉ်ကျေးစွာနဲ့ခုမှငါးကြတာရှိတော့အတော်ရဲ့အမရဲ့ညီရဲ့အကိုရဲ့ငါးကြတန်ပေးပါငါးကြတန်ပစ္စည်းပဲယူတယ်ထိုက်တန်တော့ရက်လက်ကိုသာလိုချင်ရဟုတ်တယ်မို့လားအခုကဘာမှမလုပ်ဘဲနဲ့တို့လောကလူသားတွေကငွေကြေးလေးရင်းတာနဲ့600လိုချင်တာအခုတော့အဲ့ဒါလည်းမဟုတ်တော့ဘူးသွားသွားပြီးတော့ဓာတ်ကူးပြီးတော့သိတိတင်လိုက်ကြတာဘာပြောကောင်းမလဲမဆော့ဆွန်လောင်းမုံပဲ ဘုန်းကြီးကိုဘုန်းကြီးမဟုတ်ဘဲနဲ့အမေနဲ့ပြေးစားထားခဲ့တော့ဘာဖယားဖြစ်နေရထားပဲဘုန်းကြီးတို့တော့ဘာဖယားမရောင်လို့တော့မခေါ်လိုက်နဲ့ရောင်လို့တော့မခေါ်လိုက်နဲ့ကိုကိုဖယားမောင်မောင်ဖယားဘယ်နဲ့ဗျာအဲ့ဒီအထိရောက်တက်လာတဲ့တို့တရားဓမ္မတွေကကဲတော့ပါပြီဒါကြောင့်သီလသမာဓိပညာရှိဖို့လိုတယ်ဘာလိုတယ်လဲသီလသမာဓိအေးသီလသမာဓိပညာရှိဖို့လိုပါတယ်ပြိဿ တန်ဃာတော်အရှင်မြတ်များရဲ့ဂုဏ်ကျေးဇူးတရားတွေဘုန်းကြီးတို့ဟောခဲ့ပါတယ်နော်တန်ဃာတော်တွေညစာစားရတယ်ရှိပွားရှာရတယ်ဟိုရင်းဟိုမှာပြုရတယ်လာကရှိသလားလာကရှိသလားအဲဘုန်းကြီးတို့တော့မရဘူးလေဓမ္မကလေးကဘွဲ့ရတော့ငွေ9500တော့ပေးလိုက်တယ်နောက်တစ်နှစ်မှပေါ်မလာဘူး3နှစ်ရှိဘုန်းကြီးတို့မရလို့မရဘူးပြောတာဒီပြင်လူပြောမသိဘူး promotion ရှိတယ် ဘုန်းကြီးတို့ဓမ္မဂရိကဘွဲရတာ၃နှစ်ကျော်သွားပြီရရင်မဟာဓမ္မဂရိကဘွဲတို့မဟာကမ္မဌာနာသတိယဘွဲတို့သိန်းနဲ့ဆက်နှစ်သိန်းလူတိုင်းသီရိသူရမဆိုလားဘာဆိုလားဒါရရမှာပေါ့သူလန်းစဉ်မှန်ရင်လူချင်းလို့ပြောတာမဟုတ်ဘူးမရှိတာဘူးပြောဟုတ်မလားအေးခြောက်လန်းရေးတွေကကောင်းလိုက်တာဘယ်လိုနေရာသွားခြောက်လန်းရတယ်တော့မသိဘူးတခုရှိတာကတို့လောကလူသားတွေကတစုံတရာအပြစ်ရှိဝိုင်းပြီးတော့အာမသာလိုက်ကြတာတခါတည်းဖဏနဲ့ပေါက်ခဲနဲ့ထု ကောင်းရမွန်ရလှုပ်တဲ့လူကြတော့ချီးမြောက်ဖို့ရတော်တော်ဝန်လေးနေတဲ့တို့လောကလောကကြီးကိုပြောတာဟုတ်တယ်မဟုတ်လားဒါဘုန်းကြီးတို့ဆိုရင်ညစဉ်ဒီနေ့ဆိုအဲ့ဒါတရားပွဲတွေညတိုင်းညတိုင်းတချို့နှစ်ထပ်ကွန်းသုံးနှစ်ကွန်းတွေဟောပင်နေရဟုတ်မလားအင်းထောင်လန်းကြီးတွေဘယ်နေရာသွားထောင်လန်းနေကြတယ်တော့မသိဘူးပြိဿရေမသိဘူးဆိုတာမသိတော့မသိဘူးပြောတာလေ ဟုတ်ပလားအေးအေးအဲ့ဒါလေးတွေရှိတာဒါကြောင့်ဘုန်းကြီးတွေလာကမရှိဘူး promotion မရှိဘူးပင်ရှင်ရောရှိတယ်ကိုယ်ဆန္ဒစေရနာနဲ့ဆိုပြီးတော့တိုင်းပြည်ကြီးကိုအကျိုးပြုနေတာ40နဲ့တနည်းရှိတယ်ကိုတော်ကဘာကျိုးတွေပြုနေတာလဲဆိုတော့သူများလို့အပြုံးသမားမဟုတ်ဘူးအပြုံးသမားမဟုတ်ဘူးဘုန်းကြီးကိုရင်ဘဝက9ဝကိုရင်ဘဝက9ဝညာဘဝက34ဝပေါ့41 အဲ့ဒီမှာဘာလုပ်နေသလဲဆိုတော့ညသာမစားခြင်းဖြင့်ဒုဒကဒကမတွေအတွက်ကုံဒီနှုံကြဆင်းရေးကိုတရုတ်ဖော်နေတာ၄တန်နဲ့တစ်နှစ်တိုင်မလို့ရင်းနိုင်လေပြောအေးဘုန်းကြီးတို့ကလူထွက်လိုက်မှအတွင်ဆန်သေးတယ်မိုးတောင်ခုံတက်သေးတယ်မဟုတ်လားအဲအဲ့ဒါတွေထောက်လန်းကြီးတွေဘယ်နေရာသွားကောင်းနေရတယ်မသိလားဒါကြောင့်တို့ကဘာကြီးကလေ အဲလူတယောက်ကခိုးတဲ့ကျုံဝိုင်းဖေဖို့ကတော့ဝန်မလေးဘူးလူတယောက်ကောင်းမှုပြုတယ်ဆိုရင်ချီးမြှောက်ဖို့သိဝန်လေးနေတယ်ဒုလောကကြီးဟုတ်မလားအေးအဲ့ဒါလေးတို့တရားတော်မှာမြန်သတိထားဒါကြောင့်ဒီသာသနာတော်ကြီးကိုတို့ဗျာလွယ်လွယ်ကူကူရခဲ့တာဟုတ်ရဲ့ဟုတ်ပါဗျာချွေးနဲ့သွေးနဲ့ရင်းလိုက်ရဘာနဲ့ရင်းလိုက်ရဒါကြောင့်တရားအစမှာအသွေးတော်အနန္တအသားတော်အနန္တအုတ်ခေါင်းတော်အနန္တမျက်လုံးတော် မထပါနဲ့တာဝန်မှုကိုတပါတိဣတလို့ဖတ်တာပါဘယ်သူမှတိဣတလို့မဖတ်ပါဘူးအဲဒါကြောင့်မျက်လုံးတော့အနန္တတာဝန်မှုဣတတာဝန်မှုဣချာတာတစ်ချက်တစ်ချက်မှလို့သာထုံးလို့ရရင်တကိုယ်လုံးထုံးရည်ဖြစ်တုံတော့အဲဒါကြောင့်မျက်လုံးတော့အနန္တမတော့အနန္တအသွေးတော်အနန္တဥက္ကောင်းတော်အနန္တတို့ဖြင့်ဒီသာသနာတော်ကြီးကိုအခြေစိုက်ခဲ့ရတယ်ဆိုတာပြောပြပါပြီ။ အဲ့ဒီတပို၍သဘာဝပေါ်လွင်အောင်အထောက်အထားနဲ့ထပ်ပြန်ပြီးတကလာခိုင်မအောင်ပြောရရဲ့ဒီတေပါရဏတိယမဟာဗန္ဒပိဏမရိတံကာရိနေဘောရိတတောတတအက္ခမဟိမဟေတိသနတေဝိယကုချိန်မိပတိတန်တိန်ကဏီဣဒါကဒေဝရကဘုရားသေးကြောင်းကြဒေဝရကဘုရားကိုသေးကြောင်းကြတော့ခြိမတော်မှာကျောင်းလွာကြည့်ရတဲ့ရဥဒ္ဒပြေဆရာကြီးဘက်ကခေါ်ပြီးတော့ခွက်စိတ်ကုသရတယ်နော် အဲ့ဒီမှာနောက်တာမျိုးမဖြစ်အောင်ဆိုပြီးတော့ယဟန်တော်တွေကအလှဲ့ချနဲ့ဆိုပြီးတော့မြတ်စွာဘုရားကိုစောင့်ကြမြတ်စွာဘုရားကအထာနာမေတ္တမေကဝေနဝကသောတိယံပရုပကမေနဇီဝတာဟောရောပေယအနုတကဝေနဘဂဝေတရကနာပရိနိဗ္ဗာယံတိစေတတို့ငါအတွက်ဘူးမရှာနဲ့မင်းတို့ရဲ့ခန္ဓာဒုရစာပေသိကြဆောင်ရမှုဝိပဿနာဒုရတရားဓမ္မအတုပွားများမှုကိုသာဦးစားပေးပါတို့ဘုရားတို့မြည်သည်ဘသူရဲ့လက်နဲ့နဲ့မှအသက်တွေကိုထုံးတာမရှိဘူး ကဲအဲ့လိုနဲ့ဆရာကြီးကခေါ်ကူယောဂပြောက်တော့မှတရားဟောဖို့လာတော့သံဃာတော်တွေကဝမ်ပန္တတတို့ဘုရားကျမ်းမှာသွားပြီနေကောင်းသွားပြီဒါလို့သရဝါတွေရဲ့ကောင်းစားရေးလုတ်ပေးတဲ့ဘုရားကိုဒေဝရအကောက်ကျန်ရဲ့ပလေတယ်လို့ဒေဝရအကြောင်းပြောနေကြဘယ်လိုကြောင်းပြောဒေဝရအကြောင်းပြောပါအဲ့ဒီဒေဝရအကြောင်းပြောတဲ့အခါကျတော့မှဘုရားကျမ်းမှာတော်မူလို့အခုလိုရှိဝင်ညီမရဓမ္မယုံမှာတရားဟောဖို့ရလာတယ်အဲ့လိုလာတဲ့အခါကျတော့မှ စေတရုံအဘိယလာတဲ့အခါဘာစကားပြောနေကြတယ်လဲဣမယနာမတိဟုတ်တယ်ဒေဝထအကြောင်းပြောနေကြပါသဗျာမမေ့တဲ့စေတရုံဒေဝထသည်ငါဘုရားအဘဝပေါင်းများစွာတဲ့စေရပင်မညွန့်နှွမ်းပူပင်အောင်ဆိုပြီးတကားလားဆောင်ရွက်ခဲ့တဲ့တတရဇခန္ဓာဝခန္ဒီဝါရိဇသုလနန္ဒီဇမဟာကပိဇ အဲ့ဒီဓမ္မထူးထွေးလေးခြံရတော်လို့ပြောလိုတာကသုလဓမ္မပါဠိဇာဘာဇာသုလပါဠိသုလဓမ္မပါဠိဇာထပ်ပြောသုလဖေရင်ခောက်ခောက်ဘာသာကြမသိမပြီးဘူးပထွေးဘာသာကြပြီးလိုက်ချင်တော့နိုင်ငံရတဲ့ခါတဲ့စကလုံးလေးများပြောလိုက်ပြီးလိုက်ချောမကြည်လိုက်ချင်တော့ငါ ဇူလသမ္မာပါဠဇပြောအေးအဲ့ဒီဇတ်တော်ကိုမြတ်စွာဘုရားဟောလို့အခုလွန်လေပြီးတဲ့အခါဗာရဏသတိမဟာပတာပါမင်းကြီးမင်းမှုတော့တို့ရဲ့ဖယားအလောင်းဂေါရမဖယားအလောင်းဒီဓမ္မပါဠအမိတော်နဲ့အဲ့ဒီမဟာပတာပါမင်းရဲ့မိဖုရားကြီးသာနာဒေဝီရဲ့ဝမ်းကြတိုင်းမှာတန်နေယူခဲ့ပါတယ်မိဖုရားကြီးကဘယ်လိုလုပ်မင်းတရားကြီးက မဟာပတာပမင်းတရားကြီးကသားတော်လေးကဓမ္မပါဠပါတယ်လေဟိုဓမ္မပါဠနောက်တစ်ရှိရှိလိုက်မင်းလုံးမှာတော့လုတ်ပြီဓမ္မပါဠကဲအဲ့ဒီလိုသားတော်လေးမွေးပွားလာတဲ့အခါကျတော့အရွယ်ကိုတွတ်ချလိုက်တော့ကဲပရိသတ်ရေခွန်နလသာအရွယ်ရောက်ပြီဘယ်အရွယ်တော့ခွန်နလ ဆန္ဒကြီးကြောရင်မိသားကနည်းနည်းရေးစီတယ်ဆိုလို့ဘုန်းကြီးတို့ကအဲ့ဒါဆန္ဒကြီးအပြီးဟောရမှာဖြစ်တယ်နော်အဲ့ဒီလိုခုနကသားလေးအရွယ်ရောက်လာတဲ့အခါကျတော့သားတော်ရုပ်ဤသေတာမီသာရေကြီးချမ်းမြတပေါက်ကြကမိဘတို့ဝမ်းငြိမ်ကြံဒီကိုသားလေးကို ဘုန်းကြီးတော်တော့အလားမဲ့ရုပ်ဆိုးတာတော့ကို့အမေကလောကငါသားလှဆုံးလို့ပြောသွားဟုတ်တာပါခင်ဗျားတို့ဘယ်လောက်လှလားဘုန်းကြီးမေမေးကြည့်ပါလားသူသားလောက်လှမလားအေးအခုလည်းပဲပြိတ္တရေသန္တာဒေဝီမိဖုရားကြီးတွေငါနဘူးသာသနာရငါပြောင်းချင်းချင်းမျက်လုံးလေးကဝန်းဝိုင်းနှုတ်ကငါနိတရားတရားပချိုင်ကလေးတွေနဲ့ပမောကလေးထွက်ပြီးတော့နေတဲ့သာတော်လေးဓမ္မပါလာတခါတည်းချစ်လိုက်တာရေမောချုံနတ်သမ ्या လိမ့်ပြီးတော့ ဂရိပါဝတ်တော်ပြင်ရင်ဝင်ရပိုက်ထွေးပြီးတကားလာထားပါတယ်အမေနဲ့သားပေါ့ကြည်နူးနေလိုက်ကြတာဟုတ်ပလားတကားလည်းနှစ်ဖူးလေးငုံနမ်းလိုက်အမေပါဇာလေးနဲ့သားနှခေါင်ကိုက်လိုက်အမေတကားလည်းပါဇာနဲ့သားပိုက်ကပ်ပြီးတော့ဘူးမုံလိုက်အဲလိုကြည်နူးပြီးတကားလာတကားလည်းနေတော့မှမပတာပမင်းကြီးဆောင်တော်ကြွလာပြီဒီဖေနဲ့ဒီသားဒီသားနဲ့ဒီအဖေတစိမ့်တရားသာရှိတာမှမဟုတ်လေကလားလို့ မိဖုရားကြီးကခယူးလည်းမကြိုဆွနေရလည်းမပေးခဲ့မိဘူးသားလေးကိုချင်းဖအေးကိုလည်းချစ်ခင်ရရောက်ပါပြီအဲဒီလိုသဘောသွားနေနေတဲ့အခါကျတော့ပြိဿစည်းစိမ်တို့ဂုံသိန်းတို့အာနာတို့ယာတို့ဆိုတာသိကြောက်เสียကောင်းတယ်ဘာလို့ကြောက်เสียကောင်းတယ်လဲအော်ဒီမိသားစုဟာငါရဲ့မေတ္တာရေခေါ်လုံးပြီးတကားလာကြည်ကြီးလေးလေးချွန်ချွန်ပြပြအာရဝမ်းသာပျော်ပျော်မြူးမြူးဖြစ်နေကြပါလားတွင်ဒီဇာလန်ဟာဒီတွင်မဲ့နေထိတန်းရ အခုအဲ့ဒါလို့မဟုတ်ဘူးယာတုစိစိအာနာဂုံသိပစ္စည်းဆိုတာကလူကိုမြောက်တတ်လူကိုဘာဖြစ်တတ်အေးမြောက်တတ်တယ်ပရိသတ်ရဲ့အဲ့ဒီအကြောင်းလေးတွေပြောရင်လည်းအများကြီးပြောတော့ပါဘူးနော်အေးအေးအေးဒါနဲ့ဆိုပြီးတော့မှဩဩဩစာနာတေမင်းကသားကလေးတယောက်မွေးဖွားလာတဲ့အခါငါကဲ့သို့တိုင်းပြည်ဥကင်ဘယေဆိုတဲ့အာနာရှင်ပုဂ္ဂိုလ်တော်အယုသင်မပေးနိုင်တော့ပဲ ဒီသာမကရွယ်သက်ကြီးလာမယ်ဆိုမနုသောဣတိမာနမင်ရိတ်တတိမနုသောဣတိလူရဲ့လူမှငါကိုနမင်ရိတ်တတိမအောင်မေမမတ်တင်တော့ဂယုမဆိုင်တော့ဘယ်ဒါကြောင့်ဒီကောင်လေးအပြက်ရှင်းမယ်လို့ဆိုပြီးတော့မှကျွေနန်းတော်သွားလူသားသမားခေါ်ဟဲ့မိဖုရားကြီးရဲ့ရင်ဝင်ရတဲ့ကသားတော်လေးခေါ်ခဲ့ဒီတော့မိဖုရားကြီးကမြန်ငါကသားလေးနဲ့ကြီးစိုက်ပြေတကားလာနေတဲ့ ဘယင်းကြီးကလည်းပြိဿရဲ့နှုတ်ခမ်းနှုတ်ခွန်းတော်မသားပဲနဲ့ဆိုပြီးတော့ပြန်သွားတော့မှအင်းအလိုမကျဖြစ်သွားပြီသိလိုက်တဲ့အခါကျတော့မှသားကလေးကြည်ကြည်ပါအောင်ပွေဖက်ပြီးတော့မှငိုကြွေးနေတဲ့အဲဒီလိုနေတဲ့အချိန်အခါလာကြတော့မှလူသားသမားကလာမိဖုရားကြီးရဲ့ကြောကိုပြင်းနဲ့ဆော်ပြီးတော့တသသနာဒေဝီယကုတ်စိယဒေနပါရီတဲ့ဟော ပိဋ္ဌိဟဋ္ဌိနာပါရီမိဖုရားကြီးရဲ့ကြောကိုပြင်းနဲ့ချလိုက်တော့လန့်ဖြတ်သွားတဲ့အခါမှာရင်ဝင်ရတဲ့ကကလေးကိုခြေတော်နဲ့ချောင်းထွက်ပြီးတော့ခေါ်သွားပြီဘသူကလူသသမားဟာသူဟာတတ်တတ်တဲ့အတတ်ပဲရှိစဉ်းစားစဉ်းကျင်တာတို့ကိုညစ်စာတာတို့သူမရှိဘူး ဟုတ်ပလားအေးဒါကျွေးလင်းမှန်းတဲ့ချင်းချင်းမင်းမွေတဲ့သားတော်ကလေးပဲထီးရိုင်းနံခရာဖြစ်တဲ့သားတော်လေးပဲ तू မစင်စားဘူးလူသားသမားလက်နဲ့ပင်းရင်သတ်ဖို့ပဲပြိဿရဲ့နော်အဲ့ဒါနဲ့ဘယင်းရဲ့သားတော်ရဲ့လို့တော်မှာတွေးခေါ်မြောင်မြင်ခြင်းမရှိတော့ဘူးပြိဿရဲ့ခိုင်းတာလုပ်မယ်လို့ဟောတခါတည်းယူသွားရဲ့ ဒီတော်မိဖုရားကြီးခမညာတဲ့နားထဲမှာဓာကွဲပြီးတကားလားစပက်တယ်လို့ရင်ဝါမှာဘုံစလုံးဆွေယုံကပောက်ကွဲတယ်လို့အဲ့လိုကြားသားမဟုတ်ဘူးဖုရားကြီးဘာရင်များဖြစ်ကုန်သားလဲငါသပြန်ပေးနင်းတို့ရဲ့လဝကြရင်နဲ့ထိလိုက်လို့ငါသားလေးသွေးချေတော့ဥလိုက်မယ်အပီးလိုက်ဟိုရောက်တဲ့အခါကျတော့နိုင်ရင်ပြင်ရှင်နေတော့မတင်ပြီးတကားလားဂိန်းကရောမီမဟာရာဇာလူသားသမားကမေးတယ်မင်းတရားကြီးချုပ်ပါလို့ရမယ် တသာဟထေစိန်နာသာတော်လေးရဲ့လက်နှစ်ဖက်ဖြတ်လိုက်ပါတယ်တော့ဘလူသားသူတန်းတော်သူတန်းအရင်ခောက်ခေါက်အဲ့ဒီမှာကြည်ရောနေတော်မနတိကာရနှလုံးသွင်းမာတဲ့အတွက်ဒါကြောင့်ပရိသတ်ရေဒီကောင်ကြောင့်မိဖုရားကြီးကငါ့ကိုနေရာမပေးတာခယူမချိုးဆိုတာဆိုပြီးတော့ကလေးကိုရန်လုတ်တယ် ကလေးကိုဘာဖြစ်တော့ဟွန်းအဲ့ဒါသတိဓာအဲ့ဒါနဲ့ထွက်ပြီးတော့မိဖုရားကြီးကနောက်ကလိုက်လာလို့မိသားတော့အလိုမြင်မကောင်းရှင်မကောင်းမှလားပါသိငါသိနေဖြတ်တော့ခုတ်ချင်ရဖြစ်တဲ့စင်နေတော့မမရွှေလင်းမလေးနဲ့ချင်းချင်းမင်းမွဲပြီးတော့သားခဲ့တဲ့ထိရိုက်နန်းလျာသားတော်ယရနာဒီလိုပြုတာပြင်မောင်မောင်အကြည်ရန်တန်ရန်ဖြစ်ရလိမ့်မယ်ဆိုတာမသိတော့ပါဘူးမောင်မောင်ဖုရားမိဖုရားကြီးကပြောရှာတယ် ဒါပေမဲ့လည်းလောက်တော့မှခုတ်တော့မှတတ်တော့မှဖြတ်တော့မှပါနေတဲ့ဖြစ်နောက်ဆုံးကြတော့အာမေဝဒုတိယဘူအနာတာရိညောမပတပတ္တဧတမောဇတုဓမ္မပါလဟထေမေဒေဝစေရေဟိဒေဝပါရဏတိပုရိသေနေဥပ္ပိရှိမင်းရိညောမပတပတ္တမပတပတွင်ကိုနာညီပြောအားအာမေဝသန္နာဒေဝီတွင်ကိုဘုရားနမတော်ဒီသာလင်း ဒုတိယအပြစ်ကိုပြုမိခဲ့ပါ၏ဘူဝနာတာစိတ်နှလုံးအလိုကိုဖြည့်ဆည်းခဲ့မိပါလေ၏တသမာထို့ကြောင့်မေဇာနာတေဝီတွင်သောဘုရားနာမတော်ယဟတိသွဲဘုရားဝန်ခဲ့ဟောဤဆေရောက်သောလက်တော်ကိုစိတ်နှံတတ်တော်မူထတ်တော်မူဘုရားဣဒံနာမပါလမတိနာမလဲခန္ဓာလသာအယွင်သာရှိတဲ့သာတော်လေးဓမ္မပါဠိကိုမောစတုကရုဏာရှိသောမေတ္တာအဖြစ် တနာကြည်ဖြူခွင်းလွတ်တော်မူပါအရှင်သာမလာပါရွှေနန်းကျော်ရှင်မင်းဘုရားတန်တော်တင်မရစေရွှေနန်းနဲ့ဆူပန်းချင်တော်မူပါဘုရားဒီသားကလေးဒီခုမှ ဘူးမလေးဘာမလေးဆိုတဲ့အရွယ်ခုနလသားပဲရှိပါသေးတယ်တကယ်ခယူမကျွဆိုတာကဘုရားသမားတော်နေရာမပေးတာကဘုရားသမားတော်အပြစ်ရှိတယ်ဘုရားနမတော်လက်ကိုသာ ဖြတ်တော်မူပါဘုရားသားလေးခွင့်ပြုတော်မူပါရဲ့လို့ကိုစားပြုချပါသည်အမေမေတ္တာဗာမေတ္တာမေတ္တာအေးအဲ့ဒီခါကျတော့မှမောင်မင်းများမိဖုရားကြီးချိန်ထားလိုက်ဟဲ့ မိဖုရားကြီးဆွဲခေါ်သွားတဲ့အခါမှာမျက်ရည်ပြလိုက်တော့လူသားသမားကသွားများများထက်လာတဲ့ရဲတင်းကြီးနဲ့ခုတ်ချချလိုက်တာသားတော်လေးခွန်လသာအရွယ်လူမမကလေးရဲ့လက်နှစ်ဖက်တို့သွေးရရဲ့ပန်းထွက်ပြီးတော့ပြတ်ထွက်လာပြီအကျော်မသေးသေးတဲ့အိမ်မြောင်အမိပြပမခုံစွာခုံစွာနဲ့ဆိုတော့အင်းမြတ်မြတ်မရွှင်ပြနိုင်မှုတည်ရင်ဝလိုက်အခါဖို့အလောသားလို့ ပါစောနဲ့ထိမ့်တရကမိဖုရားကြီးပြေးထွက်ပြီးတော့လာလိုက်တာအေရဇနာထိမှဆိုလို့မကြီးမရတွေကဆွမိဆွရဆွတော့ချီပွတ်တိုင်ဆွမိတဲ့ပြင်ဘိုင်းနဲ့ရိုက်လဲခံရသလိုနတ်ဖူးနဲ့ကြမ်းမြင့်နဲ့ရိုက်ခွဲလိုက်တာဟက်တက်ခွဲပြီးတော့သွေးရရဲ့ပန်းထွက်လာတယ်။ပါလီဆိုတော့နေကြဖြစ်ခဲ့တဲ့ကနာနာဆိုင်ကလည်းဖြူဖွေးတဲ့နှုတ်ရည်တွေပန်းထွက်လာတယ်။အဲ့ဒါနဲ့ဆွမ်းမြင့်ဆွရဆွပြီးတော့ရန်လိုက်တော့သွေးအိမ်ဘွက်ထဲကသားလေးလည်းနှစ်ဖက်ပါလာပြီ။ ဖြစ်ရလေသားရဲ့ဖြစ်ရလေသားရဲ့ကြည်စမ်းပါမဟုတ်တဲ့အလုပ်ကလေးကြောင့်ခယူမကျွဆိုတာကအမေနေရာမပေးမိကြတာကအမေအမေကလည်းလေရိုသေခိုင်းချရမယ်တစိမ့်ကျင်ရသာကြားဆိုရင်ဖြင့်ရိုသေရိစားစွာပြုနေကြဝတ္တရားရွှေနန်းတော်ရဲ့ထုံလေးစင်လာတွေပြုပါရဲ့အခုတော့ဒီဘေနဲ့ဒီသားဒီသားနဲ့ဒီဘေရှိတာပဲဆိုပြီးတော့အမေမပြုတ်ခဲ့လို့ငါသားလေးသူများသားကိုရလောင်းရင်ရှူသလို့ အခုတော့လည်းနှပဲပြတ်ရပါပေါ်လားသာအမေဘယ်လိုပြင်လို့မှပြင်နိုင်ပါမလဲသာရဲ့မျက်ရည်တွေတွေတွေချပြီးတော့တောကကြည်စွာနဲ့မိဖုရားရည်ရင်မာတဲ့လှက်လှက်လှက်လှက်နဲ့ခံစားခဲ့ရပါတယ်အဲဒီလုံးဖြစ်နေတော့ဂိကရောမိမာရာဇာမင်းတရားဘာလို့ရအောင်မလဲဆိုတော့တတ္တပါရိစိန်နာတဲ့ခြေနှချောင်းဖြတ်လိုက်အောင်တဲ့ပါတယ်လေခြေနှချောင်းဖြတ် ဒီကမိဖုရားရေကမြသားရိယလနပါယင်းဝင်ရပွိဖရက်ကနေပြီးတကားလားလန့်ဖြတ်ပြီးတော့နားတစ်ဖက်ပိတ်လိုက်ပါတယ်အလူကြာသားမို့သူဖုရားဖုရားပါရိမဖြစ်ကုန်မလဲစုံနာတဲ့ရှင်မြေပုံမင်းသားဘလူစိတ်တရားတွေများဝင်ကူကုန်မလားမလားပါမောင်မောင်ဖုရားရွှေစိတ်တော်မနေအိန္ဒြေထိန်ချုပ်တော်မူပါဖုရားတရားတော်ဟာသောမင်းတို့မှကြားလို့မလျော့ အေးတကယ်လားကြတော့ဒီသားလေးကကိုကိုမမဖေးဖေးမင်းမယ်လို့တွတ်တွတ်တာပလီပလာမပြောတတ်ရှာသေးပါဘူးနုငငယ်သွေးအရွယ်ကလေးများဖြစ်ပါလေခရီးမကျော်စွနေရမပေးသည်ခဖယာနမတော်သာဖြစ်ပါလေအခုတော့ဘယ်လိုမှစားချမရအောင်ဆိုပြီးတော့လက်ပြတ်ပြီးတဲ့ကြားထဲမှာခြေနဲ့ဖက်ဖြတ်မဲ့ဆိုတော့မောင်တော်လွန်လွန်မိတဲ့နဲ့စဉ်းစားဆင်ញင်တော်မူပါတတိသမဉ္ဇဉ်ဝေရှင်တော်မူပါမောင်မောင်ဖယား အဲဒီလိုပြောတော့လည်းမရတဲ့အခါကြတော့မှပြိဿရဲ့တကားတဲ့ပါဠိအပေါ်မှာတင်ပြီးတော့အမေဝါဒုတိယဘုအနာတာရယောမပတပတ္တဣဒံမုဇတုဓမ္မပါလံပါရိမေဒေဝစေတေဟိဒေဝပါရဏတိပုရိသေနေဩပြည့်ရှင်မေရေညောမပတပတ္တမပတပတ္တွင်ခေါ်နာညီပြောအား ဘာမေဝသာနာဒေဝိတွင်ကိုဘယနမရောဒီတာလင်ဒုတိယပြစ်ကိုပြုမိခဲ့ပါ၏ဘုဝနာတာနှလုံးလောကိုဖြည့်ချခဲ့မိပါလေ၏တတမထို့ကြောင့်မေသာနာဒေဝိတွင်ကိုဘယနမတော်၏ပါရိဟောဒီနဘသောခြေတော်ကိုစိဏသတ်တော်မူဖြတ်တော်မူဘယဣတနာမပါလံ မတိနာမလဲခုနလအရွယ်သားရှိတဲ့သာတော်ဒီဓမ္မပါဠကိုမောစတုကရုဏာရှိတော်မေတ္တာအပြင်တဏှာကြည်မြူခွင်လွတ်တော်မူပါအရှင်သာမလာပါမမဘုရား ကလေးမှာအပြစ်မရှိလို့အပြစ်ရှိတဲ့နမတော်ခြေတော့သာထတ်တော်မူပါဖယားလို့ကိုးစားပြုရှာတဲ့အဲ့ဒါအမေမေတ္တာဘာလို့မေတ္တာမေတ္တာအေးအမေရဲ့မေတ္တာအင်မတန်ကြီးမားတယ်ရဲရဲတော့နေထွေးသွေးအဖြစ်နဲ့မစွတ်တော့ရဲမှန်ဆိုလို့ဖြူဖွေးတဲ့နှုတ်ရည်အဖြစ်နဲ့ဆိုပြီးတော့တိုက်ရွေးတာဘာလို့ပါလဲဒီအမေဗျာဒါကြောင့်နှုတ်ရည်ဆိုတာသွေး နှုတ်ရည်ဆိုတာအပြိုရှင်များမှနှုတ်ရည်မထွက်ဘူးမိခင်လောင်များမှသာလင်သားအပေါ်ခင်တွယ်တဲ့ကြီးမားသောကရုဏာမေတ္တာတွေကြောင့်နှုတ်ရည်ထွက်ပါတဲ့အဲဒီလိုဆိုပြီးတော့ကိုးစားပြုတဲ့အခါမှာလည်းဘုရင်ထိပြားကမောင်မင်းများမိဖုရားကြီးထိတ်ချလိုက်ဟဲ့မိဖုရားကြီးဆွဲခေါ်သွားတဲ့အခါမှာမျက်ရည်ပြလိုက်တော့လူသားသမားကအသွားများများထက်လာတဲ့ရဲချင်းကြီးနဲ့ခုတ်ချချလိုက်တာဟော သားလေးရဲ့ခြေထောက်နှစ်ဘက်သွေးပွက်ပွက်ထွက်ပြီးတော့မှကြလာပြီအဲဒီခါကျတော့မှမိဖုရားရှိခမညာရင်ဝါမှာဘုံဆယ်လုံးစုအောင်ငါကွဲပေါက်သွားတယ်လို့အာ၆ချက်ပင်မပြီးတော့သားရေလူကလေးလို့ဖန်စီချုံနှောင်တဲ့ကြားတဲ့ကပြေးထွက်ပြီးတော့လာခဲ့ပါတယ်အဲဒီကမင်းထံသင်မဆိုတဲ့ထွက်တရားမူကြီးမရတွေကဆွဲမိဆွဲရဆွဲလိုက်တော့ခြေပွတ်တိုင်ဆွဲမိသဖြင့်သားတော်လေးဖိုင်းငဲ့ သာတော်လေးရှိပြေခဲ့တဲ့မိခင်ကြီးဘိုင်းရနဲ့လဲပြန်ပြီဒီခါကျတော့နှာခေါင်းနဲ့ကြမ်းမြိုက်ချိုးလိုက်လို့ဟောသွေးတွေတလောထွက်လာတယ်။ပါဠိစွတ်တောင်းနေကြဖြစ်တဲ့ကဏ္ဍနှဆိုင်ကနို့ဤအစာပဂတိသွေးတွေထွက်လာပြီ။ဒါပေမဲ့လို့ကိုနာယာမှန်သဘောမထားနိုင်ဘူးတဲ့။ဒါရေလူကလေးလို့ဆွဲမိထွက်ရဆွဲလိုက်တော့ချီတောက်ပြက်ကလေးနှစ်ခုအမေရင်ဝင်နဲ့ပါလာပြီ။ ဖြစ်ရတယ်။ဒါရဲ့ဖြစ်ရတယ်ဒါရဲ့ဘယ်လိုမှအစားစမ်းမရအောင်ဆိုပြီးတကလားဖြစ်ရတာအမိအတွက်ဆိုပြီးတော့ပို့ပြီးတော့ရင်နာရတယ်။အေးတကယ်တော့နေရာမပိတ်ခရီးမကြိုးစွသေးကအမိရာဖြစ်တယ်အခုတော့အမိအတွက်သားကလေးရဲရဲဆက်ဆက်နဲ့ခံစားရတာအမေဘယ်လိုဖြစ်လို့မှပြနိုင်မှမလဲသားရဲ့ငိုကြီးချက်မနဲ့နေတဲ့အခါကြတော့မှတကရာက သောတပါရိလူစိတ်ဇမာနေသူ နေဝရောတိနာပါရိဒေဝီခန္တိဇမေတ္တဇပုရိစာရိကံတပေတဝါတိဝါသေတိသောထောဓမ္မပါဠတွင်ခေါ်အလောင်းတော်ဖြစ်တဲ့သာတော်ကလေးတိဟတပါရိသူ လက်ချင်းနှစ်ဖက်တို့သည်လက်နှစ်ဖက်ချင်းနှစ်ဖက်တို့သည်စိတ်သမာနေသူ ထောင်းထောင်းပြကြွေကြလေကုန်သည်ရှိသောနေဝရောတိမငောကျွေနပရိဒေဝီမမိတံ ခန္တိသာသိကမှုခေါ်တဲ့ခန္ဒီပါရမီတော်မြတ်ကို၎င်းမေတ္တေသာခွင်လုံးမှုဆိုတဲ့မေတ္တာပါရမီတော်မြတ်ကို၎င်းပုရိသာရိကရှေသွားပြု၍ပုရိသာရိကတပိတဝါရှေသွားပြု၍အဓိဝသေတိတိသဒနာဖြစ်ပေါ်ဝရေမနေကြည်ပြုသိခံတော်မူခဲ့ပါပေသည်တကားသာ လက်နှစ်ဖက်ဖြတ်ခြေနှစ်ဖက်ဖြတ်ခံရတဲ့သားတော်ကလေးကစစ်နေတော့မမပတ်လက်လက်ကလေးနဲ့အမေကဲပါဦးဖေးကဲပါဦးတလုံးမှမဆိုဘူးနာပရိဒေဝီတဲ့မမြင်တမ်းနဲ့အေးအဲ့လိုသောမိတကလာနေပဲမလို့ဘယင်ချီပရမှာတော့အာမရနာမိဖုရားရင်မှာတော့ငိုကြီးရမျက်ရည်ကုန်လောက်ပြီပူပင်လိုက်တာသောကရောက်လိုက်ရာဇာနာမေနိဋ္ဌံလူသားသမဂါဝမင်းရာကျွန်ုပ်ဘာလို့ရမလဲကိစ္စပြီဗလားဆိုတော့ဟေ့ မပြီးသေးဘူးတတ္တသီတံစိန်တာခေါင်းဖြတ်လိုက်အောင်လေဘာလဲတော့အဲ့ဒီအခါကျတော့မိဖုရားကြီးခမညာနားတဲ့မထာခွဲကစားပက်သလိုအပြည့်ဖွဲချသေးရလေအလိုမောင်ဖုရားလွန်လွန်မိထင်တဲ့နော်တရားတစ်ပါးတော့ပြည်တော်စုမင်းများတွေကြာလုံးမှမလျော့အေးတကယ်လို့ပြင့်မှုထင်ရှားတဲ့ရဟဇဝပန်းတောင်မှာ တောင်းဆွဲနေွယ်မှသုတ်တန်ထုတ်ဓာခုတတ်ရပါလေဗျာ အခုတော့ကိုရင်မပွားခဲ့တဲ့အေးခொဏနာသားရွယ်လူမြင်ဝင်ချောတဲ့နန်းရင်ပြင်းမှာသွေးစိမ်ရှင်ရှင်ထွက်အောင်လှုပ်ထားတော့မောင်ဖေရစဉ်းစားတော်မူပါသင်္ဃတရား၄ပါးတို့နာယကဂုံ6ပါးတို့အပရိဟာနိယတရား9ပါးတို့ရာဇဓမ္မဆိုတဲ့မင်းရင်တရား7ပါးတို့စဉ်းစားတော်မူပါဖေရ အဲ့ဒါလို့ပြောတာသတိညာရလိမလားကိုသားတော်လေးတွေအကျဉ်းတရားထားမလားဆိုတော့အာမေဒါမင်းကမိချောင်းမင်းရေချောင်းပြပြီးတော့ဘုန်းကြီးစာချနေတာပေါ့လေငါဒါတွေအားလုံးသိတယ်မိဖုရားကြီးငါအတွက်ငါလှုပ်ချင်တာကိုငါလှုပ်မယ်ဆိုပြီးတော့မှပြောတော့ဩဘယ်လိုမှလဲတန်တော်တင်လို့မရတော့ပါလား မှားမိရင်ပြင်မရဘူးမောင်ဖေဟာနောင်တဆိုတာနောင်မရတယ်နော်အနာပြောက်ပင်မဲ့အနေရွတ်ကြံတတ်တယ်ဆိုတာမောင်ဖေဟာသတိထားတော်မူပါအာမေဝတုသိယဘဝနာတာရယောမပတပတ္တဧတမောဇတုဓမ္မပါလံတိတမေတေဝစေတေဟိဒေဝပါရဏတိပုရိသေနေဟောပြည့်ရှင်မေရင်းညောမပတပတ္တမပတပတွင် ခောဏညိပြောအား အဟမေဝသာနာတေဝိတွင်ဟောဘုရားနမတော်ဒီသာလင်ဒုတိယအပြစ်ကိုပြုမိခဲ့ပါ၏ဘုဝနာတာစိတ်နှလုံးလုံးကိုဖြတ်ချခဲ့မိပါလေဒါသမထို့ကြောင့်မေသာနာတေဝိတွင်ဟောဘုရားနမတော်ဤသီလမောင်ဘုရားရွှင်မောင်မယားရှင်မိုးရွှေခဲ့ပါတယ်မယိုးစီခဲ့သို့တော်ရွှေလေတိုင်းကြော့ကြော့ကလေးကိုစိန်နှတ်တတ်တော်မူဖြတ်တော်မူဘုရားဣဒနာမပါလား မသီလမလဲခொဏလအရွယ်သာရှိတဲ့သာတော်လီဓမ္မပါဠိကိုမုံစတုကရုဏာရှိတော်မေတ္တာအဖြင့်သနာကြည်ပြုခွင်လောတော်မူပါအရှင်သာမလားပါမောင်ဖျားငိုရတာအားတွေကုန်ခန့်လို့ဘုရားနာမတော်ပြင်မလာပါပြီဗျာနောက်ဆုံးအယူခံဝင်မရရှိပါဖျား ဘုရားနာမတော်ခရီးမကျော်စနေရမပြင်းလို့ယာဓုကချပြီကနှင်လိုက်ပါပြုံမြုံကလေးနဲ့ခံယူပါမယ်ဒါပေမဲ့လွန်လက်ပြချေပြအသက်မသေးသေးတဲ့သားလေးတော့ဖြင့်အဲသားတို့ယောဂီတိတာမိသားယတိချမ်းမြေတပေါက်ကြလာမိပါရူဝဏိသရဏီဆိုတာလို့ဒုက္ခိတာသားလေးကိုမြင်နေရရင်တောင်းရပြီးတော့ကြွေးရခြင်းတော့ဘုရားတပည့်တော်ကျေနပ်လာပြီဗျာဒါကြောင့်သမ္မတဖြတ်မဲ့ဖြတ်ရင်ဘုရားနမတော်ဂုံဖြတ်တော်မူပါကို အဲ့ဒီခါကြတော့မှဟဲ့မောင်မင်းများမိဖုရားကြီးထိန်ချလိုက်ဟဲ့လို့ဆိုပြီးတော့မြဲရိပ်ပြလိုက်တဲ့အခါမှာလူသားသမားကသွားများများထင်လာတဲ့ရေရင်ကြီးနဲ့ခုတ်ချချလိုက်တာပရိသတ်ရေသွေးရရဲ့ပန်းထွက်ပြီးတော့သားတော်လေးရဲ့ခေါင်းပြတ်ကြလာတယ်ဒုက္ကနဲ့နိုင်ရင်မောကြလို့ သွေးအိုင်ကိုဖြတ်သန်းငါဖြင့်အမေအိုထိန်ထားဖန်းချီချုပ်နှောင်တတဲ့နေရာလိမ့်လိမ့်လိမ့်လိမ့်လိမ့်လိမ့်နဲ့သွားဘဝဘောမှာမျက်နှာလေးမောင်းပြီးတော့သာတောင်းကြည်ခဲ့ပါပြီမေမေအဖေကြီးလိုချတော့ပြီးလက်ပြချီပြတော့လဲဧကနဲ့သတခုမငိုခဲ့ဘူးအမေကဲပါဦးလို့လဲသမပြောခဲ့ပါအမေရလွန်ချဆိုပြီးတကလားပြပါစေလို့ဆိုပြီးတော့ကျေးဇူးဆက်ခဲ့ပါပြီအခုအမေအတွက်ကြံတော့တယ် အမေရင်ဝင်ရတဲ့မှာယူရကျင်းသားသွားပွေ့ပိုက်ထားခဲ့တဲ့လက်နှစ်ဖက် ခြေနှစ်ဖက်သားကလေးကလေကတော့ဘွယ်သက်ဖွယ်ပြုတ်ခဲ့ပါတယ်မေရဲ့ငယ်ချင်းတောင်းကြီးကလေးဘဝမသိမိုင်မမလိနာရမှုအမေသပင်ဆွဲခဲ့တာတွေအမေပါရခဲ့တာတွေအမေရင်ကန်းခဲ့တာတွေအမေဘွေမယုံနဲ့နော်အဲ့ဒီလိုမပြောတော့လဲပြောသလို အမှုဘောမှာတကားတဲ့ပဲမျက်နှာလေးအပ်ပြီးတော့ထားတော့မကိုင်းရဲရဲကိုင်းရဲရဲနမထိရဲရဲထိရဲရဲမိဖုရားကြီးခမရအုပ်ဖောင်းလေးတန်လိုက်တော့ရင်ဆုမတချုပ်ပြီးတော့ခံစားလိုက်ရပါတဲ့ဘယ်နဲ့လဲတိုင်းလူပြည်သားတို့ရဲ့ဘာနာကိုစမ်းနေကြတဲ့ပညာရှိအမတ်ကြီးတို့မင်းတိုင်ပင် အမတ်ကြီးတို့မင်းတရားကြီးလွယ်မှသာလုံးနေကြတာသင်တို့မတတ်နိုင်တော့ဘူးလားကရုဏာဒေါသနဲ့ပြောနေတော့ဟဲ့ လူသားသမားခေါင်းမပါရှင်မပါလက်မပါတဲ့သားရဲ့ခန္ဓာကိုမြင့်တင်ပြီးတော့အသိမာလကတန်လျက်ပန်းကစားရမယ်လူသားသမားကတတ်ဖို့ပဲတာဝန်ယူတာတတ်ဖို့ပဲသူနားလေ ဒါကြောင့်ခေါင်းမမခြေမမလက်မမတဲ့ခန္ဓာကိုအပေါ်မြောက်ပြင်တစ်ဖက်ကဓာတစ်ဖက်ကလန်တို့ပြင်ခုတ်ချထိုးချလိုက်တာတခါတည်းပဲရှိဘူးသီလောက်ဂုံညင်လောက်ဒိုးလုံးလောက်သားလေးရဲ့သားရဲ့တုံးတဲ့အပြပြကြံလာတော့မှမိဖုရားကြီးခမရဘယ်လိုမှဖြေမရှိနိုင်တဲ့ပြင်သောကရောက်ပွက်ပွက်ဆူပြီးတကားလနိုင်ဝါဆံကံတော့ကုန်ရပါတယ်မိဖုရားကြီးဘာဖြစ်သွားနိုင်ဝါဆံကံတော့ကုန်ရပါတယ်အဲဒီခါကျတော့မှပြိတ္တရဲ့ လေအနသိမ့်လေးတောင်ထုတ်ကြည့်တဲ့မြေကြီးကဟဲ့ဘယင်မိုက်ဟိုမှာတော့မအော်ပါဘူးဒီမှာအိတ်ငိုင်နေတဲ့လူတွေနိုးအောင်အော်ထက်လိုက်တာကျောင်းကမရစေရီများနဲ့လောရောဆက်ယုံနေထန်ထာရတာငါမလဲဘူးဒီကဲတော့ကျေးဇူးမသိတတ်တဲ့ကိုအရှင်ဟွာကို ဟန်ပြလို့တဲ့လူရုပ်မှာငါမြေပေါ်မထမ်းနိုင်မှုဆိုပြီးတောတွက်ခါတုံဟီချလိုက်တာဘယင်ကြီးပလင်မောက နေပိတကလာကျွန်းတို့မောက်ကုန်ပြမြေနှဖြာခွဲအဝိဇိငရဲ့ကြရောက်သွားတယ်သတ်တော်ပေါင်းတော်မဟာပတာပမင်းကဒေဝဒအလောင်းမဟာပတာပမင်းကမိဖုရားရေသာနာတဝိကအမိထွေခောတမိမိထွေတော်ခောတမိမိဖုရားကြီးကမိဖုရား ဧဓမ္မပါလောပဏဓမ္မပါလသတော်သေးဒီကဟမေဝသင်တို့ချေငါဘေဟာဒီတာလေအောသိတပိချက်သားတို့တရားဓမ္မတို့ငါဘုရားဒီသာသနာတော်ကိုသွေးနဲ့ရွေးခဲ့ရေးခဲ့ရပါတယ်လို့ကောက်သွားမှသွေးမှတ်သားခြင်းဖြင့်ဖြစ်ခဲ့ရဘူးပါပေတည်း ကဲသွေးနဲ့ရေးတဲ့သာသနာဆိုတာဤတွင်မဲ့နိဋ္ဌိတမှာပရိသတ်လွယ်လွယ်ကူကူနဲ့ရယူခဲ့ရဒီမဟုတ်တဲ့သီလသမားတွေပညာကိုတို့တရားဓမ္မတွေပေါက်လို့ပဲစားမထားပါနဲ့ဒီသာသနာတော်ကြီးစောင့်ရှောက်ထင်းနေလိုက်မယ်ဆိုပြီးတော့အေအဓိပတိဘယကယံသာမဏေတဖွဲ့ဘိက္ခုနီသီလကျင့်တဖွဲ့အမျိုးသားတဖွဲ့အမျိုးသမီးတဖွဲ့ရဲ့လို့အဖွဲ့ကြီးဖွဲ့စည်းကဖြင့်သာသနာအနန္ထားခဲ့လို့တို့တရားဓမ္မလက်ကိုးစီမှာသာသနာရှိနေပါတယ် တဏီမိမိတို့မှာသာသနာတာဝန်တွေရှိမနေဘူးလားရှိပါဗျာဒါဖြင့်သာသနာတာဝန်သာသနာကိစ္စသာသနာအိတ်မောတယ်ဗျပြောရတာဟုတ်တယ်မို့လားအေးအဲ့ဒီကိစ္စတာဝန်တွေကိုတို့တရားဓမ္မတွေကြီးပြွန်အောင်ရွက်ဆောင်ကြပါလို့ခွန်ကြီးများကအဲ့ဒါနေကုန်းကပအဆုံးသတ်၍ခွန်ကြီးတို့ရဲ့ဟောပြောခြင်းသတ်မှတ်ချက်နှစ်နာရီပြည့်သွားပါပြီနော်ဒါကြောင့်တိုက်စာဖယာနာထောင်မှာ ဥစ္စာယနုနုခြေသာဖယနာထောင်မှာယောဂမြောင်နုနုပြုံးချုံမူရနှုတ်ဆက်ပါကညာယနုနုခင်မင်းလိုပြုံးတာဟွာပြုတ်တယ်မထင်နဲ့တဲ့ရေဒီယိုသရေသာနာထောင်မှာယာနုနုတိုက်စာဖယုံနဲ့ဥစ္စာရပါမလားမရပါဘူးရှိစာဖယုံနဲ့ယောဂပျောက်ပါမပျောက်ပါဘူးအဲရှင်းတော့မှဘာဖြစ်တော့ အဲဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေလေတရားဓမ္မရှုမှပွားများအာထုပ်ပါမှဒီသာသနာတော်ကြီးပေါ်ကိစ္စတာဝန်ကြီးပြီမဲ့ဘုံနိဗ္ဗာန်ရမည်ဖြစ်ပါသောကြောင့်ကိုင်းအလုတ်စခန်းဝင်ကြပါစို့ဒင်မလင်ခွေကခိုင်နေပါဖြောင်းစွာခါကိုထားမလုတ်အိန္ဒရေငြိမ့်ငြိမ့်နေ စိတ်တွေမလွင်ပါစိတ်တွေမလွင်ပါမျက်စိမိတ်ကမျက်စိမိတ်ကကောင်းတယ်ပါကောင်းတယ်ပါဝမ်းမာစိတ်ကိုထားဝမ်းမာစိတ်ကိုထားအောင်းငါပိန်နာအောင်းငါပိန်နာစိတ်ဆိုင်ကစိတ်ဆိုင်ကမပ္ပါယောဂီများမပ္ပါယောဂီများဒုရနာတာဖြစ်ပေါ်လာမပ္ပါယောဂီများမပ္ပါယောဂီများထုံနာကျင်နာထုံနာကျင်နာတိုက်ခဲလာတိုက်ခဲ ပါယောဂီများပြန့်နာလွင့်နာစိတ်ကူတာမပါယောဂီများသဘောတရားဖြစ်ပေါ်ညာမာသာယောဂီများခိုင်မျက်စိမိန်လက်ဥဖြဲခေါင်းကလေးတဲ့တဲ့ထားခါကလေးစမ်းစမ်းနေရင်ဝင်ရမှာဘယ်လဝဘုံညာလဝဖြန့်တယ်လမထိချင်းထိထားလို့ကထား ။ဓမ္မမို့စမ်းပြပလင်မောကဘုန်းကြီးများထိုင်နေတာလို့ပဲလူဘောပဲလဲမောက်ရက်တင်းညာလူဘောညာလဲမောက်ရက်တင်းလဲပြားလေးနေငယ်ကိုတော်ကြီးကလေးစမ်းဝမ်းမကလေးစိတ်ဆိုင်မရော့မတင်စောင်းကျွညင်တဲ့ကဲသူလေးလေးရှူသွန်းလိုက်တဲ့အခါမှာဝမ်းမိုက်လေးကမြင့်မောက်တဲ့ကြွဆူပြီးတော့သာတာတော်သတိငါဖောင်းလာလိမ့်မယ်ဒီတော့ဖောင်းတယ်လို့စိတ်ဆိုးစိတ်မနဲ့မှပါးစပ်နဲ့မဆိုရဘူးဒီလေးထုတ်လိုက်တဲ့အခါဝမ်းမိုက်လေးကနေကြပိန်ချင်းပြီးတော့သာတာတော်သတိယောဂပိန်ကြသွားလိမ့်မယ်ဒီကစိတ်ဆိုးစိတ်မနဲ့ပိန်တယ်လို့မှ အာမရလို့ပြင်းပြင်းမရှုနဲ့အာမရလို့ပြင်းပြင်းမဆိုင်နဲ့လှုပ်မရှုနဲ့ချုပ်မရှုနဲ့အဟုတ်ကိုတက်အောင်ရှုလိုမရှုနဲ့ပိုမရှုနဲ့ဘိုးကိုတက်အောင်ရှုဖြစ်အောင်လည်းမလုံးနဲ့ပြက်အောင်လည်းမလုံးနဲ့ဖြစ်စေယုံနံပစ္စုပ္ပအမှန်တက်အောင်ရှုဒီတိလရဲ့စွမ်းရည်ကဒေါသကိလေသာကုပ္ပတပါရဲမနအောင်ကြောင့်ရဆိုင်နေတာသမ္မာဝါယမမသိနေတာသမ္မာတတိမခအာယုံပေါ်မှာ အာထက်ကထက်ကတည်နေတာတမ္မာတမာတိအဲ့ဒီတမာတိသာသနာတမာတိမကင်းကလောဘကိလေသာကိုပက်တာနေပါလေတမ္မာဒိဋ္ဌိတစ်ခုစီတစ်ခုစီပိုင်းခြားသိမှုဘောင်နာတစ်ခုပိဏတစ်ခုစသည်ပိုင်းခြားသိမှုကတမ္မာဒိဋ္ဌိအဲ့ဒီမခအာယုံပုံမှာဆွဲဆွဲတင်ပိနေတဲ့သဘောကတမ္မာသင်္ကပ္ပဒီနမကပညာမကင်ခေါ်ပါတယ်အဲ့ဒီပညာမကင်ပညာသာသနာကမောဟကိုပယ်နေပါတယ်လောဘဒေါသမောဟဒီအစိုးတရားကိုဖြစ်စေတတ်ပါဒီလသမားဒီပညာကထို့အစိုးတရားတွေကိုပယ်ရှင်းပြီးတော့ ဟောသီလကဒေါသကိုသတ်ပြီးတော့နိဗ္ဗာန်ကိုပို့တယ်သမာဓိကလောဘကိုသတ်ပြီးတော့နိဗ္ဗာန်ကိုပို့တယ်ပညာကမောဟကိုသတ်ပြီးတော့နိဗ္ဗာန်ကိုပို့တယ်မဂ္ဂင်၈ပါးစုစုပွားလိုက်တော့ဒီစုစုချုပ်လိုက်တော့သီလသမာဓိပညာပါပဲဒါကြောင့်ဗာမိတော်ရှေးပြားလေးရသေးပေမဲ့လို့တောင်းမြော်လိုက်တဲ့အခါအေးပတ်နာစီချောင်းဆိုးတဲ့ဟာတွေပျောက်ရှင်းနိုင်တဲ့ဓာတ်တတိစွန့်ရင်များပါလာလို့အခုဘောင်းနဲ့ပိန်ရလို့ရှင်းမှတ်တဲ့ဓမ္မဓမ္မခိုက်မှာအလုတ်သဘောအရမဂ္ဂင်၈ပါးပါဝင်နေတယ်ဆိုတာကို အလုတ်သဘောနဲ့အပြင်ဘုန်းကြီးမျိုးဘုန်းကြီးတို့တရားတော်မှများလက်ခံယုံကြည်ပြီးတော့ယုတိစွာမှတ်သားကြရမည်ဖြစ်ပါတယ်အဲ့ဒါမှဒါသာသနာပြုလုပ်ငန်းလို့ဆိုတာလည်းပဲသဘောပေါက်နားရှင်းရဖို့လိုပါတယ်